ရင်ညွတ်လာခွင်နေကမူလသစ္စကသုတ်တန်တရားကိုဟောခဲ့အဲဒီတော့ဟောခြင်းအကြောင်းကလည်းဝိသာလီပြည်မှာဝါဆိုရဲ့ခါကာလတုန်းကတရားစစ်သူကြီးဟောတဲ့တရားတုတ်ကိုဟောပြီးတဲ့နောက်ဝိသာလီနဲ့ဆက်လက်ပြည့်နေတာနဲ့ ဒီဇူလာသစ္စကသုတ်ကိုဟောရဇူလာသစ္စကသုတ်ကတော့ပရိနိဗ္ဗာန်သံဃာနည်းကြမှာဟောတဲ့သုတ်လို့ဆိုရမှာပါပဲပရိနိဗ္ဗာန်သံဃာနည်းရှင်းနေအတွင်းလောက်ဖြစ်ပါလိမ့်မယ်ဘာလို့လဲဆိုတော့သာရတာမင်းဥပမာပြုထားတာပါတယ်ဝေဒာဒီမှာဟောဆိုရဲ ဝေသာဒီမဝါဆိုတဲ့ပြစ္စမဝါကတော့မဟုတ်ဘူး။ဒါပေမဲ့လို့ဝေသာဒီနဲ့အဆက်ရှိတာနဲ့မာသာဝယ်တဲ့ကောင်းတာနဲ့သုလာသစ္စာသုံးခေါ်ပဲ။သုလာသစ္စာသုံးမှာသစ္စာဗရာဘိုက်ကမြတ်စွာဘုရားရဲ့အနတ္တဝါဒကိုခြေပြဖို့ရာဝေသာလီအိသဝီမင်းသားမင်းပရိသတ်တွေရသူရသားပရိသတ်တွေလည်းလာပြီးမြတ်စွာဘုရားဝါဒတင်တယ်။ မြေကြီးရှိမှမြေကြီးပေါ်မှာတည်ပြီးသစ်ပင်တွေပေါက်တယ်လို့မြေကြီးရှိမှမြေကြီးပေါ်မှာတည်ပြီးတော့လှုပ်လှုပ်လို့ဖြစ်တယ်လို့ပဲအဲရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့အတ္တရှိမှဒီအတ္တတည်ပြီးတော့ကုသိုလ်ကောင်းမှုအဲကုသိုလ်ကံအကုသိုလ်ကံတွေဖြစ်ပွားရတာပဲဒီကံနေရာအကျိုးပေးတော့လဲဒီအတ္တမှာအကျိုးပေးရတာပဲအတ္တမရှိလို့ရှိရင်အကျိုးပေးရမရှိဘူးဆိုတဲ့အနေနဲ့သူက ဝါရကျင်ပါတဲ့လောကဘက်ကနေကြည့်လို့ရှိရင်သူကအနန္ခိုင်မာနေဒီအတ္တကကောင်းမှုမကောင်းမှုပြုထားရင်ဒီအတ္တပဲဒီနေ့သင်ကြလို့ရှိရင်ကောင်းညို့မကောင်းညို့ခံစားရမယ်တဲ့လောကဘက်ကဒီလိုယူဆရှိနေတော့သူကတော်တော်ခိုင်ခံတဲ့အခြေခံနဲ့သောရဏတာပါပဲအဲ့ဒါနဲ့ဆိုဗျာက အာနာရှင်ပရိသေယမင်းတွေဟာမိမိတိုင်းနိုင်ငံအတွင်းဗတ္တယံတတန်ပြေမှာနေထုတ်တိုင်းနဲ့ထုတ်ဓာပေးတိုင်းနဲ့ပေးကိုလိုစီတိုင်းပြုနိုင်တယ်မဟုတ်လားလို့မေကွန်ထုတ်တယ်ဘုမာအားဖြင့်သာရသမင်းတို့တပေနိကောသလမင်းတို့လိုသူ့ပိုင်တဲ့အတွက်မှာသူ့အာဏာတိုင်းနဲ့ တည်နိုင်တယ်မဟုတ်လားသူ့လိုတိုင်းဖြစ်တယ်မဟုတ်လားလို့မေးတော့ဖြစ်ပါတယ်လို့ဝန်ခံတယ်ဇေနီဒီကောသလမင်းတို့ဇာဇာမင်းတို့သာမဟုတ်ပါဘူးတဲ့အများစုအုပ်ချုပ်တဲ့လက်ဆိုရင်မင်းတွေလည်းပဲသူတို့ပိုင်တဲ့အတွင်းတော့ပြင်သူတို့လိုရှိတဲ့အတိုင်းပြုလုပ်နိုင်ပါတယ်လို့သူဝန်ခံတော့သက်သာဘုရားကဒါပြင်းရင်တဲ့ သင်ကရုပ်ကိုအတ္တလို့ဆိုရဲအဲ့ဒီရုပ်ဟာသင်လိုတိုင်းဖြစ်ရလားလို့မေးတော့သူဒီလိုရခဲ့တာလိုတိုင်းဖြစ်ပါလေမေးလို့ရှိရင်လည်းသူကအကျွာကလည်းတော်ကြီးနေရုပ်ကလည်းပဲရှင်နေပြည့်နေတော့ယုံနုအောင်လှတော့အောင်လိုရှိရင်ဖြစ်ပါမလားလို့ ဒုတိယသင်္ထမရင်မဖြစ်ဘဲနဲ့ပြည့်နေအလိုရှိတဲ့အတိုင်းမဖြစ်ပါဘူးပြောတာလို့ရှိရင်လည်းအလိုရှိတဲ့အတိုင်းဖြစ်မှာအစိုးရမှာအတ္တကိုအတ္တဆိုတာကိုယ်ကိုယ်ဆိုတော့ကိုယ်လိုရှိတဲ့အတိုင်းရှိရပါမီအတ္တပါမီအတ္တဆိုတာဒီကံနာကိုယ်ထဲမှာအလိုရှိတဲ့အစိုးရတဲ့အတ္တကောင်လေးရှိတယ်လို့ဒီဆတော့ဒီတိုင်းအစိုးရ လူလိုရှိတာတွေလူပြုတယ်လူမရှိရင်မပြုဘူးလူလိုရှိတဲ့အတိုင်းနဲ့ဖြစ်တယ်လို့အဲဒီလိုဆွဲလမ်းသာမီအတ္တကိုအဲဒီသာမီအတ္တနဲ့ရနိုင်တဲ့ဆော့ပြားပြန်မေခွန်းထုတ်မပြေနိုင်ဘူးပြေလို့မပြေဘူးပြေရင်သူဝန်ခံရတော့မှာပဲအစိုးမရဘူးဆိုတော့ခါမှပြင်ဒါကြောင့်ဒီချိန်မေးလဲမပြေဒီချိန်မေးလဲမပြေသုံးချိန်ကြတော့မမေးသေးတဲ့နဲ့ဆော့ပြားသုံးချိန်မေးတခါပြေမှတယ်မပြေလို့ရှိရင် ကောင်းကောင်းနဲ့ခုနစိတ်ကွဲပြီးပြုတ်ကြတာပဲလို့မြတ်စွာဘုရားမိန့်တော်မူအဲဒီပါဠိတော်မှာဗျာမင်းကလည်းပဲဝရစိန်လည်းနဲ့နဲ့ဘလူကြီးအောင်ဖန်ဆင်းပြီးတော့သူချိန်ထားတယ်ဆိုတော့မချေလို့ရှိရင်အဲ့ဒါကိုခုခေတ်တချို့ပုဂ္ဂိုလ်တွေကတော့သဘောမကျကြဘူး။နတ်တွေပါနေတာရှုပ်တယ်ဆိုပြီးတော့သဘောမကျဘူး။အဲဒီတော့မှသူ မပြေမပြေတော့ပြေရတယ်ပြေတဲ့အခါကျတော့အဲဘုဒ္ဓတိတေဝသောတေသိဝသောလို့ဒီသတ္တမေရူပေသောအတ္တဝိထင်သောယုံ၌ဘုဒ္ဓတိဖြစ်ပါရလားတဲ့သင်လိုတိုင်းယုံမှာဖြစ်ပါရလားယုံဟာသင်လိုတိုင်းဖြစ်ပါရလားလို့မေးတော့နောဤတော်ဘောဂရမမဖြစ်ပါဘူးရှင်ဗျာလို့ပြောရတယ်မဖြစ်ပါဘူးဆိုတော့အနတ္တဖြစ်တာပေါ့သူကအတ္တမဟုတ်လို့ အားတာဟုတ်လို့ရှိရင်ရဲ့လူကျင်းပြရမယ်ဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးလုံးအစိတ်စိတ်လိုက်ပြီးတော့မေးပါရဲ့အဲဒီနောက်ပုဒ်တွေကြတော့ချေချေချေချေမောမောပဲဖြေရတော့တာဆောက်ပြီးအကုန်လုံးအဆုံးမရတဲ့အကြောင်းနောက်ဤတာဘောဂရမအလိုရှိတဲ့တည်းမဖြစ်ပါဘူးလို့ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးကိုသူအတ္တလို့ဆိုတာပေါ့ယခုပြင်မှာတော့အိန္ဒိယက ဉာဏ်ဝါရတွေကအတ္တကိုအဲဒီရုပ်ဝေဒနာဉာဏ်သင်္ခါရဆိုခန္ဓာ၅ပါးမဟုတ်သေးပဲနဲ့ရုပ်ဝေဒနာဉာဏ်သင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးမဟုတ်သေးပဲနဲ့အဲဒီခန္ဓာ၅ပါးကအလွတ်အတ္တလေးရှိတယ်လို့ပြောတာဒီလိုဆိုရနေတာရလက်တဲ့တုန်းကတော့ခန္ဓာ၅ပါးလုံးကိုဆွဲလာတာပါပဲခန္ဓာ၅ပါးဆွဲလာတာပဲဒီစကားတော့ဒီမှာသင်ကြားတဲ့ပုဂ္ဂိုလ်ကြီးပဲအခုနောက်ပုဂ္ဂိုလ်ကပြင်းလာတယ်မှာတော့ ဒါရင်လည်းတော့ခန္ဓာ၅ပါးမရှိရင်ဒီအတ္တလေးကတရားမိတာမရှိပါဘူး။ရုပ်မရှိရင်အတ္တအနန္တရားတွေကြည့်ရတော့မယ်။အနန္တရားတွေမှာလည်းဝေဒနာမရှိရင်မခံစားတာဘူး။သင်ညာမရှိရင်မမှတ်သားတာဘူး။ဝိညာဉ်မရှိရင်လည်းအာယုံမသိဘူး။သင်္ခါရမရှိရင်လည်းပြုလို့အထုံးမှုတွေမရှိဘူးဆိုတော့ဒီအတ္တကဘာမှအသုံးမကျပါတကားဆိုဘူးပါပဲ။ဒါကလည်းဘူးဖြစ်နေ။အဲဒါခန္ဓာ၅ပါးမှတော့ အလွတ်အတ္တတွေရှိရဲဆိုတာလည်းမှန်စင်စစ်ကတော့ခန္ဓာ၅ပါးပေါ်မှာရပြန်ကြရုပ်မဟုတ်ဘူးဆိုရင်အဲဝေဒနာစိတ်ရဏတရားတွေဝေဒနာမဟုတ်ဘူးဆိုရင်လည်းကြံတဲ့ခန္ဓာတွေပေါ်မှာပြန်ကြမှာအဲဒီလိုသစ္စာဗရဝိုင်းကြီးကမာတိုင်းဝန်ခံပြီးဖြစ်ရဲအဲဒီလိုတွေ့ရတဲ့ဆရာကအဲ နှလုံးသွင်းပြီးတော့စဉ်းစားစားဖြစ်ပါလို့မိုက်တိုင်းမိုက်တိုင်းသတိပေးပါလေ။ဒါခြေရာကြီးဒီစကားနောက်ကနဲ့မညီတော့ဘူး။အဲဆိုပြီးတော့အဲဒီ၅ပါးခန္ဓာ၅ပါးလုံးစဉ်းနိုင်နေနေပြီးတဲ့အခါကလာမှနောက်တော့ပိုင်းကတက်ပြီးတော့ရုပ်ကမြဲသလားမမြဲဘူးလားမေးတယ်။မမြဲဘူးလို့ဖြေတယ်ဒါလေးလည်းခေါ်ပြီးသားရတယ်နေရာဒါစမ်းမိအောင်လို့အချို့ကကြားအောင်မလို့က ဒေဝမမြဲဘူးလို့ဖြေရမမြဲတဲ့တရားဟာဒုက္ခဒုက္ခလားဒုက္ခလားဆင်းရဲလားချမ်းသာလားဆင်းရဲဆိုတာအဖြစ်ကျကနှိမ့်ဆက်နေတဲ့အတွက်ဆင်းရဲကြောက်ကြကောင်းတဲ့အတွက်ဆင်းရဲအားကိုးကြမရှိတဲ့အတွက်ဆင်းရဲနေတဲ့ဘက်တရားကမဟုတ်တဲ့အတွက်ဆင်းရဲဒီလိုဆိုလိုပါတယ်ခံခဲတာကိုဆိုတာမဟုတ်ဘူးဒါတနည်းလည်းပြောပြီးဘာဖြစ်လို့လဲဆိုရုပ်မှာခံခဲတာမရှိဘူးဝေဒနာမှာခံခဲတာရှိတယ်ခံကောင်းတာရှိခံကောင်းတာရှိတယ် ကောင်းတာနဲ့မကောင်းတာဝေဒနာမှာရှိတဲ့ရုပ်မှာတော့ဘာမှမရှိဘူးတုံးတဲ့ကြောက်ခဲနေကြီးခဲ့တယ်မှာကောင်းတာလည်းမရှိ မကောင်းတာလည်းမရှိတယ်မခံစားရတယ်လို့ပဲရုပ်တက်တက်မှာကိုယ်ရဲ့ရုပ်တွေလည်းပဲဘာမှမခံစားရဘူးသေးကောင်မှာရုပ်လည်းရှိတယ်ဘာမှကောင်းဆုံးမခံစားရဘူးလူရှင်ကရုပ်လည်းအတူတူပဲရုပ်တက်တက်ကတော့ဘာမှမခံစားရဘူးအဲဒါကူဒုက္ခဆင်းရဲဆိုတာနာကျင်ကြိုက်ခဲပြီးဆင်းရဲတာကိုပြောတာမဟုတ်ဘူးမြစ်သက်ပဲတရားပဲအာကိုယ်ပဲမရှိလို့ မကောင်းတဲ့တရားပဲလို့ဆိုလိုတယ်ဒုက္ခချမ်းသာဆိုတဲ့ဒီတိုင်းနဲ့ခံခံခံစားလို့ကောင်းတာချမ်းသာတာကိုပြောတာမဟုတ်ဘူးရုပ်မှာခံစားလို့ကောင်းတာမရှိဘူးနေတဲ့ဘဝတရားဝယ်ရှိတဲ့တရားဒုက္ခလို့ဆိုရဲအဲဒါဒုက္ခလားဒုက္ခလားမေးတော့ဒုက္ခပါဘုရားလို့ဖြေရအဲဒီလိုကုသတရားမြဲလည်းမမြဲဘူးနေတဲ့တရားဝယ်အာကိုဝယ်လည်းမရှိဆင်းရဲဒုက္ခသာဖြစ်တယ် အဲ့ဒီတရားကိုဧတမမဒါငါဥစ္စာပဲလို့ဘာယာသိမ့်တဲ့ခရအသိမမလားဧသောဟာမသမိဒီဥစ္စာဟာငါပဲဆိုပြီးမာမနာထောင်သွားဖို့တော်ပါမလားဧသောမေအတ္တာဒါကငါဤအတ္တပဲလို့ဘယ်လိုလဲဆွဲလန်းထင်နေတာသိမမလားလို့မြတ်စွာဘုရားမေးတော်မူပါတယ်နောဣဒံဘောဂောဓမ္မလို့ အဲဒီလိုဆွဲလန်းရမသိပါဘူးလို့ပဲဖြေရတယ်မမြဲကြတဲ့ကမမြဲတဲ့နေရာဟာအားကိုးစရာပဲရှိမလဲအဲဒီကြောင့်နေလည်းဒီနေ့ပြောခဲ့ပါပြီဥပမာနဲ့တော့အဲမမြဲလို့နိစ္စဘတာယာဝယ်လည်းမရှိဘူးအာကိုယ်ဝယ်မရှိဘူးဆိုတဲ့တရားကိုငါဥစ္စာအနေနဲ့ဗာယာသိမ့်မိတ်ထားဖို့ရလည်းပဲမသိတာဟာပဲ အဲမြဲလည်းမမြဲဘူးဆန္ဒတဲ့သဘောမရှိဆင်းရဲသဘောဖြစ်နေတဲ့ဥစ္စာတော့နာယိအတ္တပဲလို့ဒီလိုလည်းပဲပြန်ဆွလာနိုင်လို့နာယိအတ္တဆိုရင်ဖြင့်လူရှိတဲ့တိုင်းကြည့်ရမှာကိုမြဲမြဲစီဆိုရင်မြဲဆန္ဒစီဆိုရင်ဆန္ဒရအခုကမြဲလည်းမမြဲဘူးဆန္ဒလည်းမဆန္ဒဘူးဆိုတော့အစိုးမရလို့ဘောလို့လားအဲဒါအနတ္တအဲဒါဧတမမဖြင့်သတ္တနာ နဲ့ဘာယာသိမ့်လိုက်ပြီးဆွဲတာကိုသက်သာဘုရားမေးတယ်ဘာယာသိမ့်လိုက်ထားဖို့သိမှမလားလို့မေးဧသောဟမတဏိဒီရာရင်ငါရင်ဒီလို့ဒီလိုဆွဲလာလိုက်ပါမလားဆိုရင်မာနဖြင့်မာနထောင်သွားတာကိုထောင်သွားထောင်သွားပြီးတော့ဆွဲလာလိုက်ပါမလားလို့မေးမြဲနေတယ်လို့ထင်လို့ရှိနေတယ်။မာမနာဆိုဖြစ်တယ် မမြဲဘူးခဏတစ်ချက်ပြက်နေတယ်လို့ပြီးတော့ရှင်မမာနာပဲမဖြစ်ဘူးအဲ့ဒါလေးဒီနေ့ကခါတော့တော့လေးပြီးတာဟောသွားတယ်ပြီးတယ်မှပြင်တယ်ကိုထားပြီးတော့ပြောအောင်မမြဲဘူးမသိခြင်းနဲ့မမြဲဘူးလို့မသိရရှိရင်ဉာဏ်နိုင်ကြားတိုင်းနားနဲ့စားပြီးတိုင်းတွေ့ရှိတိုင်းကိုယ်တိုင်းစားနဲ့လှုပ်ရှားတိုင်းသိကုစဉ်းစားကြမြဲတော့အသောပါ သင်္ကြာတွေ့နေရတာတွေကယုံနာတရားကြီးတဲ့ပဲဖြည့်ပြီးပြည့်သွားလို့အိဋ္ဌမမြဲတဲ့တရားကြီးတဲ့ပဲမရှိတဲ့ပုဂ္ဂိုလ်တွေကမသိဘူးဝိပဿနာယူမှပြီးတဲ့အကျမ်းမြင်အပြင်တော့လည်းသင်္ကြာပါရဲ့ရုပ်ကိုယ်ကြီးကတစ်နေ့ကျရင်ပြည့်ပြည့်ပြီးတော့တာပဲမမြဲဘူးလို့သူတို့သိပါတယ်။ကျမ်းအကျမ်းသာအပြင်ဝေဒနာကရတဲ့တရားတွေကလည်းရုပ်တော်မှအခိုင် အထေဝုဒ္ဓကြီးနဲ့ရှိတဲ့ရုပ်ဓမ္မပြည့်သားမှာလည်းရုပ်မိဖြစ်တဲ့ဝေဒနာပညာသင်္ခါရဝိညာဉ်တွေဟာလည်းပဲအဲဒီခါကျပဲရှိတော်မလို့နေတဲ့ခါမရှိဘူးမမြဲဘူးအဲတော့မမြဲဘူးဆိုတာသိရတယ်ဒါကကျမ်းစာအပြင်ပြီးပေါ့ဝိပဿနာဉာဏ်နဲ့ကတော့ခြေတိုင်းခြေတိုင်းယုတ်တရားတွေအဲဝေဒနာပညာသင်္ခါရဝိညာဉ်တွေခြေတိုင်းခြေတိုင်းနေဖြည်းပြီးကြောက်ဖြည်းပြီးကြောက်နေမမြဲတဲ့တရားတွေဒါတော့သိရတယ် အဲဒီတော့မမြဲတဲ့တရားတွေသိရမှာကိုမသိလို့ရှိရင်မသိတာဘာကြောင့်မရှိလို့မသိတာပေါ့ယုံနာတရားတွေကတော့ညာနာပုဂ္ဂိုလ်တွေတာနာဖြစ်တဲ့ယုံနာတွေလည်းဖြစ်ပြနေတာပဲဘုသူရှင်ပုဂ္ဂိုလ်တာနာယုံနာတွေလည်းဖြစ်ပြနေတာပဲအဲညာနာပုဂ္ဂိုလ်တွေမှာတော့မိမိတို့တာနာဖြစ်ပြတဲ့ယုံနာတွေအိစ္ဆဒုက္ခအနာတ္တပြီးတယ်သောတာပန်တရားကအနာဂံနေလည်းပဲသိတာမလို့သိတာပဲဘုသူရှင်တွေကတော့ မရှိတဲ့ပုဂ္ဂိုလ်တွေကမသိရှိတဲ့ပုဂ္ဂိုလ်တွေတော့အသင်တင်ပြည်တာနေပြီးပါတယ်အဲဒါမြဲတယ်လို့ထင်နေကြတယ်တဲ့ရုပ်ကိုယ်ကြီးကငငယ်လေးကအခုတည်းကတယောက်တည်းပဲဒီကိုယ်တည်းပဲမြဲတည်နေတယ်လို့ထင်တယ်စိတ်ရလည်းပဲငငယ်လေးကရှိတဲ့စိတ်အခုတည်းကမြဲတည်နေတယ်ထင်တယ်စိတ်မြဲတယ်လို့ထင်တော့နာခန္ဓာ၄ပါးလုံးကိုမြဲတယ်လို့ထင်တာပေါ့ သာသေကျမ်းကအရာအချင်းခဏမစက်ဖြစ်ပြနေတယ်ဆိုတာသင်ကြားထားတဲ့ပုဂ္ဂိုလ်တွေကသိပါတယ်နားလည်ပါတယ်ဒါပေမဲ့လို့ကိုယ်တွေအချင်းတော့အဲ့ဒီတိုင်းကမထင်ဘူးမြဲတယ်လို့ပဲထင်နေတာအမြဲတဲ့အနေနဲ့ထင်နေတာအဲအစွဲလားမကြည့်တာတခုပဲပြီးတော့အလွဲတော့အလွဲသိနေတာပဲအမှန်ကိုမသိဘူးဒါကြောင့်မမြဲဘူးမသိလို့ရှိရင်ဘာဖြစ်တော့ဆိုလို့ရှိရင် ငါရကဟုထောင်သွားရသည်တဲ့မမြဲဟုမသိလဲငါရကဟုထောင်သွားရသည်မာမာနာဖြစ်တတ်သည်ဧသောဟမသမိကိုဧသောဤဒီကဧသောဤမြဲဤနေသောဤရာဒီကဟာငါရီသမိဖြစ်ဤငါပဲဟိုတုန်းကငါဒီလိုဒီလိုစကားတွေပြောခဲ့တယ်ငါမို့ပြောရတာငါပဲအဲငါစဉ်းစားကြံပြီးရဲ့ဒါတွေသိတယ်ငါမို့သိတာအဲ ခါမှဒီစည်းဥစ္စာတွေဘယ်လောက်ရှိတယ်အဲငါမို့ရှိတာသူများမှဘယ်သူမှပြမရှိဘူးစသည်ဖြင့်တရားရဖက်ဖက်ကပေါ့လေအဲဒါဂုံယူပြီးတော့မာမာနာတက်ကြွမြဲနေတယ်ထင်လို့အဲဟိုတုန်းကပြောနေတာဟိုတုန်းကလည်းဖြစ်ပြသွားမရှိဘူးဆိုရင်ဘယ်မာမာနာတက်ကြွရှိမလို့ဇွန်တကူကြာရင်စဉ်းစားလို့သိတယ်နားလည်တယ်သဘောပေါက်တယ် အဲပြီးရသဘောပေါက်တာလေးလက်ပြီးပြီးပြောက်သွားပြီမမြဲဘူးဆိုလို့ရှိရင်မမှန်တဲ့တရားဘာမှမရှိဘူးဒီစည်းဥစ္စာတွေရှိနေတယ်ဒီစည်းဥစ္စာတွေကလည်းမြဲကိုယ်ကလည်းမြဲနေတယ်ရှင်တို့ဒါတွေအထိုက်တန်အပြင်ဖြည့်ပြနေတာတွေပဲဆိုလို့ရှိရင်တော့မမှန်တဲ့တရားဘာမှမရှိဘူးဒီခါကစဉ်းစားကြည့်မယ်ဆိုလို့ရှိရင်မသေးသေးဘူးဆိုလို့ရှိရင်မာမာနာဆိုတာထိုက်ပြရလို့ပဲရှိမာနာကြီးတဲ့ပုဂ္ဂိုလ်ကမသေးသေးဘူးဆိုရင်မာမာနာကဆောင်းသွားတယ် အခုပဲသိရတော့မယ်ဆိုရင်တော့မမာနမရှိဘူးကြက်ကြွပြန်မရှိဘူးလားအဲ့ဒါမမြဲတာကိုသဘောပေါက်ကြက်ကြွပြန်မရှိဘူးမြဲနေတယ်ခင်လို့မမာနတွေဖြစ်တယ်ဒါကြောင့်ဧသောဟာမသမီဧသောဤရာသည်အာငါသည်သမီဖြစ်၏ဆိုတာမမာနနဲ့ဆွဲလို့မဟုတ်မာနဆွဲကိုပြရတယ်အဲ့ဒါကိုမှတ်ရအောင်လို့ မမြဲဟုမသိလင်ငါရကားဟုထောင်လွားရသည်တဲ့ဆိုရမယ်မမြဲဟုမသိလင်ငါရကားဟုထောင်လွားရသည်မမြဲဟုမသိလင်ငါရကားဟုထောင်လွားရသည်မမြဲဟုမသိလင်ငါရကားဟုထောင်လွားရသည် ပ်ဖြစ်ဖြစ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဘာကြပါသင်ကြားတဲ့တရားတွေမမြဲဘူးဆိုတာအမှန်တိုင်းမသိဘူးတဲ့မြဲနေတယ်လို့ထင်တာပေါ့မမြဲဘူးမသိတော့မြဲတယ်လို့ထင်တယ်အမြဲတည်ရှိနေတဲ့ငါပဲငါတယ်တဲ့တည်ရှိနေတာပဲလို့ထင်တယ်အဲဒီလိုထင်တဲ့ပုဂ္ဂိုလ်မာမာနဖြစ်တာတဲ့မာမာနဆွဲလားမာနာဆွဲဖြစ်တယ် မမြဲကိုသိမြင်လဲငါတကားကို မထောင်လာတော့ပြီတဲ့မမြဲကိုသိမြင်လို့ရှိရင်တော့ငါတကားကိုမထောင်လာဘူးခဏဥပမာအားဖြင့်အလုံးသားလည်းလည်းဒီကနေ့နေတော့မှာပဲဒါလည်းဒီကတရားတော့မှာပဲဆိုရင်ငါဘသူတဲ့သာအောင်တော့ဘာလို့ဥမှပဲတော့မစဉ်းစားတော့တကယ်သိနေဆိုရင်မစဉ်းစားတော့မသေးသေးဘူးထင်ရင်တော့ချက်တယ်ဘာလို့ဥမှညာလို့ဥမှဘသူတဲ့သာအောင်လို့အဲဘသူတဲ့ကြောအောင်လို့စသည်ဖြင့်မာမာနတွေရှိတယ် သေပဲသေတော့မယ်ဆိုမှတော့အဲ့ဒါတွေမလုပ်တော့ပါဘူးဘာမှအကူကြမှမရှိတော့ဘူးအဲ့ဒါမမြဲဘူးလို့သိရင်သူခိုက်တာနဲ့သူဖြစ်ပြတာလည်းမမြဲဘူးမမြဲဘူးမမြဲတာတွေကြီးရပဲသိနေတယ်မာမာနနဲ့ငါတကားကိုထောင်သွားခြင်းမရှိတော့ဘူးဟိုဝိပဿနာရှုလို့ဝိပဿနာညာရှင်းတာနဲ့ခါကာလကြာမြင်နိုင်ကြတဲ့တော့အဆောပါပေါ်တဲ့မြတွေကဖြစ်ပြီးဖြစ်ပြီးချက်ချင်းပြတ်ပေါ်သွားလို့မမြဲတဲ့တရားတွေကြီးတယ်ပဲလို့ ကိုယ်ပိုင်ဉာဏ်ဖြင့်သိရတဲ့အခါမှာမာမာနတက်เสียပါမှမရှိမာနတွေကျိုးပြီးတော့ကျင်းပြီးတော့နေတယ်။ဒါကြောင့်မမြဲကိုသိမြင်လဲငါတကားဟု မထောင်သွားတော့သည်တဲ့။သွားနဲ့မမြဲကိုသိမြင်လဲငါတကားဟုမထောင်သွားတော့သည်။မမြဲကိုသိမြင်လဲငါတကားဟုမထောင်သွားတော့သည်။ မာရကဟုမဆောင်သွားတော့သည်အဲဒါဆင်းရဲကိုမမြင်လို့ရှိရင်ဆင်းရဲကိုမသိလို့ရှိရင်ဆင်းရဲမထင်လို့ရှိရင်ချမ်းသာတွေအကောင်းတွေထင်တော့ဒါအသိမိုက်တာပေါ့ဆင်းရဲ မကောင်းတဲ့တရားတွေပဲဖြစ်တဲ့တရားသာကြံဖြစ်တဲ့တရားတွေအာဟုကြံဖြစ်တဲ့တရားတွေပဲလို့ပြီးလို့ရှိရင်ညစ်တဲ့တာမှမဖြစ်ပါဘူးအခုလူတွေညစ်တဲ့တာမှုတွေဖြစ်တာကောင်းတယ်ထင်တာတွေညစ်တဲ့တာရတာပဲမကောင်းတာတွေတော့ညစ်တဲ့တာရမှုမဖြစ်ပါဘူးဟွန်းရုံစရာမုန်းစရာတွေများမြင်းတော်မြင်ခြင်းဘာမှသာသိမ့်ပဲခြင်းမရှိဘူးအဲလာပါတယ်တင်းနေတဲ့ကောင်းတယ်ထင်တဲ့ဥစ္စာတွေဒါညစ်တဲ့တာပဲဒါ အဲဒီလိုသာနေတဲ့လားပြည့်မကောင်းမှုဆိုတာမသိလို့တဲ့ဆင်းရဲဟုဆင်းရဲဟုမသိရင်တဲ့ဆင်းရဲဆိုတာမကောင်းတာကိုပြောတာပါဆင်းရဲကိုမသိရင်ဆင်းရဲလို့မဆိုနဲ့ဆင်းရဲကိုမသိလို့ရှိရင်ဖြင့်အဲငါဥစ္စာဟုပါရသိမ့်ပိုက်တတ်ပြီတဲ့ငါဥစ္စာပဲကိုယ်ဟာမဝင်မဲ့လို့ပါရသိမ့်ပိုက်ကြတဲ့ကကိုယ်ဟာအနေနဲ့အာယုံပြုပြီးတော့ပါရတာပဲ ခဏရတယ်တော့ပြောပြပါဒီရဲသွားတယ်ဇုံကုပစ္စည်းကြိုက်ပြီဆိုတော့ရှိရင်အဲဒီဥစ္စာကိုယ်တိုင်အသုံးပြုကြည့်တာစိတ်ထဲကနေပြီးအင်းကြီးဆိုရင်ဝေးကြီးခဏဆိုစီးကြီးစားပြီးနေပါလေအဲကိုယ်ပိုင်ဥစ္စာအနေနဲ့ပဲဘာသာသိမ့်ပိုက်လိုက်တာဒါကတဏှာဆွဲတဲ့က ဆိုရမယ်ဆင်းရဲဟုမသိလင်ဆင်းရဲဟုမသိလင်အာဥ္စာဟုအာဥ္စာဟုဘာယာသိမ့်တိုက်တတ်သည်ဘာယာသိမ့်တိုက်တတ်သည်ဆင်းရဲဟုမသိလင်ဆင်းရဲဟုမသိလင်အာဥ္စာဟုအာဥ္စာဟုဘာယာသိမ့်တိုက်တတ်သည်ဘာယာသိမ့်တိုက်တတ်သည်ဆင်းရဲဟုမသိလင်ဆင်းရဲဟုမသိလင်အာဥ္စာဟုအာဥ္စာဟုဘာယာသိမ့်တိုက်တတ်သည်ဘာယာသိမ့်တိုက်တတ်သည်ဆင်းရဲဟုမသိလင် ဆင်းရဲလို့ပြီးရင်တော့ဒါအသိဉာဏ်ကိုမရှိဘူး။ဒါရတော့ဆင်းရဲပဲမကောင်းတဲ့တရားတွေကြီးတယ်ပဲဆိုမကောင်းတာတွေဘယ်သူမှလိုချင်ဘူး။ကောင်းတဲ့ဥစ္စာကနှစ်သက်လို့ချင်ရတာမကောင်းမှုဆိုတော့မမြင်ချင်ဘူးမကြချင်ဘူးမလိုချင်ဘူး။อืมအဲဒီတော့ပဲကိုယ်လည်းရှိတဲ့တရားတွေလည်းဖြစ်ပြနေတော့မကောင်းတဲ့တရားတွေဆင်းရဲတွေကြီးတယ်ပဲလို့အမှန်တိုင်းပြီးလို့ရှိရင် သာသိမ့်နိုင်မှရှိဘူးတဲ့မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှိလို့ခဏမစဲဖြစ်ပြန်နေဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြမှုကအမြဲနှိမ့်ဆက်နေတယ်လို့ပြင်းနေဘာမှလူချင်းစရာမကောင်းအခုလူချမ်းသာတွေနာချမ်းသာတွေနောက်ဘဝနောက်ဘဝတွေကောင်းသောချမ်းသာလိမ့်မယ်လို့ညွှန်နေတောင်းတာနေတာလည်းအဲဒီဖြစ်ပြမှုကနှိမ့်ဆက်နေတာမကောင်းတဲ့သဘောဆင်းရဲသဘောကိုမသိလို့ ဒီရမှုကနေစနေလည်းဘာမှအာကိုကြံမရှိဘူးဖြစ်ပြီးကြောက်သွားတဲ့တရားကြီးတွေပဲဘာမှအသုံးမရတာတွေပဲလို့အမှန်တိုင်းသိရလို့ရှိရင်မตายရမသိမ့်လိုက်တော့ဘူးတဲ့ဘာသိမ့်နိုင်မှုမဖြစ်တော့ဘူးတဲ့အဲဆရာမ ဆင်းရဲဟုသိမြင်လျင်ဆင်းရဲဟုသိမြင်လျင်မသာယာမသိမ့်ပိုက်တော့၏ဆင်းရဲဟုသိမြင်လျင်မဟုတ်သာဟုမသာယာမသိမ့်ပိုက်တော့၏ဆင်းရဲဟုသိမြင်လျင်မဟုတ်သာဟုမသာယာမသိမ့်ပိုက်တော့၏ဆင်းရဲဟုသိမြင်လျင် မမဧတံဣရိယာမမငါဥစ္စာရီအဲဒါငါဟာငါဟာနဲ့ အဲဒီလိုဆွဲလာမှာတဏှာပဲလူရင်းတော့ပါရတာပါပဲဖြစ်တဲ့တဲ့ပါရတယ်လူကျင်တယ်တောင်းလာတယ်မျောလင်းတယ်ဆိုရင်အဲဒါငါဟာငါဟာနဲ့နှလုံးသွင်းတဲ့သဘောပါပဲအခုပဂရီလူတွေကမြင်နေကြတိုင်းငါဟာငါဟာနဲ့ဘယ်သူမှတော့မဆိုပါဘူးမဆိုရင်လည်းကောင်းတာလေးတွေပြီးတော့နှစ်သက်တယ်သဘောကျတယ်ပါရတယ်အဲဒါငါဟာလို့မဆိုကြတဲ့စိတ်ထဲကတော့ငါဟာအနေနဲ့ပါအသိမ့်ပိုင်း အဲဖြစ်ပြတင်မြင်လို့ဖြစ်ပြီးကြောက်သွားတော့ဘာမှအသုံးချတဲ့တရားမကောင်းတဲ့တရားတွေကြီးရတယ်လို့မြင်လို့ရှိရင်နေတဲ့ကာယမှုမရှိဘူး။နောက်နဘဝတွေလူဘဝလူချမ်းသာတွေနဘဝနာချမ်းသာတွေဒါတွေလည်းပဲသာအသိနိုင်မှုမရှိဘူး။တကယ်မြင်လာလို့ရှိရင်ဒီလိုဖြစ်ပြနေတာတွေဘာမှမကောင်းတာတွေကြီးရတယ်လို့သိမြင်ပြီးတော့ကာယသိနိုင်မှုမရှိဘူးတဲ့ဒါနေတမမဧတံဣရိယာနမမငါဥစ္စာမဟုတ် အဲငါဥစ္စာနေအချင်းပါရသိမ့်လိုက်ပြီးတော့မတည်တော့ဘူးတဲ့ဧသောဟမတမိဧသောမေအတ္တဧသောဤဒီကမေငါဤအတ္တအတ္တကောင်းသည်ငါကငါအာအတ္တပဲငါကိုပဲအတ္တပဲခန္ဓာ၅ပါးတရားတွေပါရုပ်ကိုအတ္တလို့ထင်တယ်အကောင်းဆုံးခံစားနေတာကိုအတ္တငါလို့ထင်တယ်မသားမိတာတွေကို ငါလို့ထင်တဲ့ပညာပေါ့လေပညာငါသမသားမိတဲ့ပညာကိုငါလို့ထင်တယ်အာယုံသိတာတွေငါလို့ထင်တယ်ငါသိတယ်လို့ထင်တယ်သင်္ခါရတွေကတော့များတယ်ပြုပြင်အထုံမှုတဲ့အတိတ္တမှာလောဘဖြင့်လူကျင်တာဟာလူကျင်တတ်တာငါပဲဒေါသဖြင့်စိတ်ဆိုးတတ်တာငါပဲမရတရားကကြီးညိုတာဟာငါပဲစသည်ဖြင့်အစိတ်စိတ်တွေအများကြီးရှိပါတယ်သူကတော့ ပေါင်းပြောမယ်ဆိုရင်တော့ပြုလုပ်တာကငါပဲတဲ့ကိုယ်အောင်စားအောင်ထိုင်အောင်ထောင်းအောင်သွားအောင်လာအောင်ပြုလုပ်နေတာသင်္ခါရတွေအဲ့ဒါတွေကငါလုံးနေတယ်တဲ့လို့ပြောလို့သင်္ခါရတွေကိုအာတအနေနဲ့ဆွဲလန်းအဲ့ဒါဘယ်လိုပုဂ္ဂိုလ်ဆွဲလန်းတော့ဆိုလို့ချင်းသဘောတရားမှမသိလို့တဲ့သူ့အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေဆရာအကြောင်းတရားကြောင့်ဆရာအကျိုးတရားတွေဖြစ်ပေါ်လာဒုံတစ်ခု တိုက်ခိုက်တယ်လို့ရှင်အပန်ဖြစ်လာတယ်ဒုံတကူကအကြောင်းအပန်ကရိုးသူကသူအကြောင်းရှိရင်သူရိုးဖြစ်တာမဖြစ်အောင်မတတ်နိုင်ဘူးအဲဒီအပန်လေးမြည်ခြင်းဒုံတကူကတော့တိုက်မှပြောင်းမတိုက်ဘဲနဲ့သူမမြည်ဘူးဒီတန်မျိုးမဖြစ်နိုင်ဘူးသူပြောနေတဲ့စကားကနေလည်းဒီတိုင်းပဲအဲပြောလို့လည်းစိတ်ကြောင့်စိတ်ရဇဝါရောဆိုတာအခုပြောတဲ့ခါကာလမှာအာစိတ်တော့ဖြစ်လာတယ်လေကြောင်းနဲ့ပဲလည်းကနေဖြစ်တယ်အဲဒီလေထဲမှာလေယုံထဲမှာ ထဲမှာတဲ့ပထဝီရဆိုတာပါတယ်လေကြောင်းနဲ့လေကြောင်းစသည်မှာထဲမှာတဲ့ပထဝီရနဲ့တိုက်ပြီးတော့အမှန်ကြီးနေလာတာပေါ့လေထဲနဲ့ပထဝီရရှိတာရေထဲနဲ့ပထဝီရရှိတာအဲဒီအလာဟာပြင်းထဲမှာဘာမှမရှိဘူးထင်နေမယ်လေဒုံနဲ့ရမ်းကြည့်ဝီဝီဝီဝီနဲ့နေတယ်ဒါကအဲဒီမှာပထဝီရတင်နဲ့တိုက်တာဒုံထဲကပထဝီရနဲ့ဟိုအလင်းပြင်းထဲကအဲဒီမှာ အထူဝိဓာတ်တွေရှိနေတာကိုအဲ့ဒါတွေတိုက်ခိုက်တာရေထဲမှာလည်းပဲဒုံးထဲမှာလည်းရိုက်ကြည့်လို့ရှိရင်ပြင်းပြင်းပြင်းနဲ့မြည်တာပဲအဲ့ဒါမှာရေကပထဝီဓာတ်ရှိတာပဲပထဝီဓာတ်ချင်းတူတယ်ထိုက်ပြီးတော့သားနေအဲ့ဒီတော့သူ့ဆိုင်ရာအကြောင်းညာသူ့ဆိုင်ရာအကျိုးလေးတွေဖြစ်နေတဲ့သဘောတရားများပဲမြင်တယ်ဆိုတာလည်းပဲမြင်စရာအကြောင်းရှိတော့မြင်ပြီးတော့သွားတာသဘောတရားများပဲမျက်စိကြည့်ရမယ်အစဉ်ကြည့်ရမယ် အဲမျက်စိနဲ့အပြင်ကြည့်နှလုံးသွင်းမှုရှိရမယ်။ရောင်လင်းကလည်းမြင်လောက်ရှိရမယ်လို့ဆိုလို့ရှိရင်မြင်မှုကဖြစ်ရတယ်။ကြားမှုရင်နာမှုစားမှုတွေဒီလိုပဲသူဆိုင်ရာအကြောင်းလေးတွေရှိလို့အကျိုးလေးတွေသူ့ခိုက်တာနဲ့သူဖြစ်သူကမှလုံနေတာမဟုတ်ဘူး။သူကမှခံစင်းတည်တောင်တာမဟုတ်သူကသူဖြစ်နေတယ်ကြရတယ်။ငါအနေနဲ့လည်းကြောက်ပြီးတော့တီးနေတာငါအနေနဲ့လည်းပြီးလိုက်အဲမြင်လိုက်ကြားလိုက်စသည်ဖြင့်တယောက်တည်းဒီလိုတီးနေတာမရှိဘူး။ လူထိုက်တာနဲ့ပြင်းနေတာမြက်မြက်ကိုလောင်းနေတဲ့မိမြက်ကိုဆွဲပြီးတော့မိမျိုးစေ့ကလည်းရှိတော့အဲမြက်မြက်ကိုဆွဲလောင်းတဲ့မိဖြစ်သေသားကိုလောင်းတဲ့မိအဲသေသားမိတော်များလည်းရှိမိမျိုးစေ့ကလည်းရှိတော့သေသားကိုလောင်းတယ်အမိုက်ပြဲကိုလောင်းတဲ့မိ မိုက်တဲ့ဆိုတဲ့တောင်ကြာလည်းရှိမိမျိုးစိတ်ကလည်းရှိတော့လောင်းနေအဲစီဒီနာသာစီရောသာတွေရှိတယ်အဲဒီစီရီယာလည်းပဲကြရာတွေကရှိနေတော့လောင်တတ်တဲ့မိဓာတ်ကလည်းရှိနေတော့အဲဒီမှာလောင်းလောင်ပြီးတော့သွားတယ်မိလေးတွေတိတိဖြစ် ညာစေတာမိကြောင်လည်းဒီတိုင်းပဲသူကလောင်စီရလောင်စီရဒါအားအငွေရှိပြီးတော့အဲဒီမှာလောင်းလောင်ပြီးတော့သွားနေသူဆရာအကြောင်းကြောင့်ဆရာအကျိုးလေးတွေဖြစ်နေတယ်သဘောတရားမျှပဲမြင်လာလဲသဘောတရားမြတ်ကြားလာလဲသဘောတရားမြတ်နားလာလဲသဘောတရားမြတ်သာသီလာလဲသဘောတရားမြတ်တွေ့ထိလာလဲသဘောတရားမြတ်သိကုသစကြံကြတယ်လဲသဘောတရားမြတ်ကိုယ်တည်းက အကောင်းဆုံးခံစားမှုတွေဖြစ်တယ်ဒါတွေလည်းသဘောတရားများအဲစိတ်ကူးတွေကြံစီတွေမျိုးမျိုးတွေဖြစ်ဒါတွေလည်းသဘောတရားများသူသဘောတိုင်းသူဖြစ်နေတဲ့သဘောတရားများပဲဆိုတော့သိအောင်လို့ဘုရားသနာပြုရတာပဲအဲ့ဒါတွေမသိတဲ့ပုဂ္ဂိုလ်တွေကငါငါလို့ထင်နေတာမြင်တာလဲငါကြားတာလဲငါအကုန်လုံးငါတွေပဲငါတွေပဲသူကအဲအိဋ္ဌအိဋ္ဌသွင်းလို့လည်းမပြီးဘူးအနတ္တအနတ္တသွင်းနေုံလည်းမပြီးဘူးဒါပေကျမ်းဂန်တွေက ခန္ဓာ၅ပါးယုံနာတရားတွေအနိစ္စဒုက္ခအနတ္တတွေပဲလို့ပြောတာအဲဒီပြောတဲ့အတိုင်းသဘောနဲ့ကြပါပဲယုံလဲယုံကြည်ပါတယ်မြတ်စွာဘုရားယုံကြည်တော့အပြင်ယုံကြည်တယ်ဒါပေမဲ့လို့ကိုယ်တိုင်ကြီးကတော့အဲအဲဒီလိုကြားရင်ပြီးရင်ပြတ်မှတ်ရင်လေ့လာရင်လည်းတော့ကိုယ်တိုင်ကြီးမဖြစ်ဘူးကိုယ်တိုင်ကြီးကတကယ်ရှုမှဖြစ်တဲ့ဖြစ်တဲ့တရားတွေတကယ်ရှုလို့သမာဓိညာရှင်းလာမှသမာဓိညာမရှင်းသေးရင်လည်းမဖြစ်သေးပါဘူး သမာဓိညာမမြင်သေးလို့ရှိရင်အဲဒီသဘောတရားမျှပဲဆိုတဲ့အပြီးတည်းကမရောက်သေးဘူးတော်တော်နဲ့မရောက်ဘူးဒီနာမရူပပရိစ္ဆေဒနာနဲ့ရုပ်ပိုင်းခြားပြီးတယ်ဆိုတဲ့ဟာအခုဒီဒီအနာတ္တဒီလောက်ကြောင်းပိုင်းနိုင်နေနေမရောက်သေးဘူးသူကယုံနာတရားများပဲယုံနာမှာလည်းပါအာတ္တရလည်းမရှိဘူးလေအကြမ်းင်းအပြင်ပြီးအဲသမထနာညာဒီကစပြီးတော့မှအဲဒီအနာတ္တအပြီးရောက်တာ ကောင်းဆုံးပြီးတာတော့သင်္ကန်းညာကစပြီးတော့မှမတိုင်းမတိုင်းဟာပျောက်သွားတာကြီးလည်းတွေ့ရတယ်ပြီးနေတာသုံးအောင်ကြီးအဲမမခင်ကရာပျောက်နေတယ်လို့အပျောက်ကများနေပေါ်လာတဲ့ညတွေဟာပျောက်လိုက်နေတာပဲပြီးတာလေးလည်းပျောက်နေတာပဲလက်တော်ကလည်းကိုယ်ရဲ့ဆန့်နေဆိုတဲ့နေရာမှာကိုယ်ရဲ့ကိုယ်ရဲ့ဆန့်နေဆန့်နေရမှလိုက်တော့ကိုယ်ရဲ့သဘောတွေဆန့်တဲ့သဘောတွေဟာရွေးလိုက်ရွေးတိုင်းရွေးတိုင်းဟာပျောက်ပျောက်လိုက်နေတာတွေ့ရတယ် မှားကြည့်တဲ့စိတ်ကလေးကလည်းပြင်းပြောင်းရင်ပြင်းပြောင်းနဲ့ကြောက်လိုက်သိစရာရုပ်ရောသိတဲ့စိတ်ရောခဏမစဲပြောက်ပြောက်သွားတာလေပြတွေ့ရတယ်ပြီးတော့အတ္တဆွဲကြပဲရှိမလို့အတ္တမရှိတော့ဘူးပေါ်လာတဲ့တရားကလည်းချက်ချင်းပဲပြောက်သွားရင်မရှိတော့ဘူးရှုပြီးတဲ့တရားကလည်းပြီးပြီးရင်ချက်ချင်းပဲပြောက်သွားရင်မရှိတော့ဘူးဆိုတော့အတ္တဆွဲကြဘာမှမရှိဘူးစိတ်ကူးစဉ်းစားကြံနေတဲ့စိတ်ကူးတာကလည်းပဲဖြစ်ပြီးပြောက်သွားလည်းမရှိတော့ဘူး အဲရှုတိတာကလည်းရှုတိပြီးပြောက်သွားလည်းမရှိတော့ဘူးဆိုတော့အတ္တလို့ပြောကြပါမရှိဘူးသဘောတရားတော့ဒါရင်လည်းလို့အဲဒီတော့မရှိနိုင်တဲ့ပုဂ္ဂိုလ်တွေအဲဒီအသိဉာဏ်မရောက်သေးတဲ့ပုဂ္ဂိုလ်တွေကတော့သဘောတရားများပဲဆိုတော့ကိုယ်ပိုင်ဉာဏ်ဖြင့်မသိဘူးမသိတော့အဲမသိတော့အတ္တပဲလို့ဆင်းမြင်တယ်အတ္တအတ္တပဲလို့အတ္တနေရာဖြင့် ထင်မြင်ယူဆတယ်ငါယတာဟုယူဆဆွဲလာမည်တဲ့ငါယတာမေငါဤအတ္တအတ္တရီအဲလက်ကျင်နေတဲ့ကောင်းပဲငါပဲတဲ့ဆွဲလာမယ်ဘောတရားများကိုမသိနဲ့ငါဤအတ္တဟုဘောတရားများကိုမသိရင်ငါဤအတ္တဟုယူဆဆွဲလာမည် ဒါနဲ့သဘောတရားများကိုမသိလင်ငါ၏အတ္တဟုယူဆဆွဲလာမည်သဘောတရားများကိုမသိလင်ငါ၏အတ္တဟုယူဆဆွဲလာမည်သဘောတရားများကိုမသိလင်ငါ၏အတ္တဟုယူဆဆွဲလာမည် ဝိပဿနာရှုလို့ခုပြတဲ့အတိုင်းသမထနာညာပုရိယဗျာညာဘင်္ဂညာတွေရောက်ရင်ပိုကောင်းတာပါလေအဲဒီကြတော့တခါလဲအတ္တလို့ဆွဲကြပါမရှိဘူးခုနပြောတဲ့အတိုင်းပေါ်သညာတွေကလည်းချက်ချင်းပေါ်ပြီးပြောက်ရှုတိတာတွေကသိပြီးပြောက်ဒါကြောင့်ပါအကြောင်းအရာတို့ကသူပေါ်လာတယ်လည်းပေါ်ပြီးချင်းချင်းချင်းပြောက်သွားမရှိဘူး။ဘာအထက်ကိုရှာလို့မရဘူး။ရှုတိတာလည်းသိပြီးပြီးချင်းချင်းချင်းပြောက်သွား အဲဒီတော့ပြောက်နေတာကြီးရဲ့ရှိတော့အာတလို့ဆွဲလမ်းမြပဲရှိမလဲဘာမှဆွဲလမ်းမြမရှိဘူးဒါကြောင့်သဘောတရားများကိုသိတာပေါ့သဘောတရားများကိုသိရင်အာတကိုမယူဆမဆွဲလမ်းတော့ပြီရဲ့ဆွဲရမယ်သဘောတရားများကိုသိရင်သဘောတရားများကိုသိရင်အာတကိုအာတကိုမယူဆမဆွဲလမ်းတော့ပြီမယူဆမဆွဲလမ်းတော့ပြီသဘောတရားများကိုသိရင်အာတကို ပြောက်အောင်လို့အခုဝိပဿနာရှိရတယ်တဲ့ခင်ဗျာညာကြီးရောက်ရင်ဒီဆရာပြောက်ပါလေဒါပိုင်ပိုင်နဲ့ကိုရှင်းရှင်းလင်းလင်းကြီးပြောက်အဲ့ဒီအချက်၃ချက်ပါမေးပါဠိတော်တွေမှာခဏခဏသာပဲအေသောအဲဧတမမအာဥစာပဲတဲ့ဒနာနဲ့ပါရပြီးတော့ဆွဲဧသောဟမသမိငါပဲတဲ့ သတိလိမ္မာပြည့်စုံတဲ့ကိုယ်ရင်ဟာတစ်ခုကိုအကြောင်းပြုပြီးတော့ငါပဲလို့ထောင်သွားအေသောမင်းအတ္တဤတွေကငါဤအတ္တပဲရုပ်ဒီဝေဒနာဖြစ်ဖြစ်ပညာသင်္ခါရဝိညာဉ်ဖြစ်ဖြစ်ဒါငါအတ္တပဲလို့ကြားလိုက်တဲ့တော့ပါဠိဆိုတဲ့ယဟန်ကတော့စိတ်ကိုအတ္တလို့ဆွဲလာတယ်သစ္စကဘရောကြီးကတော့ခန္ဓာ၅ပါးလုံးအတ္တလို့ဆွဲလာတယ်အဲများတော့ရင်ခန္ဓာ၅ပါးလုံးဆွဲလာနေတာများပါတယ် အဲဒီတော့ဆွဲလန်းလိုက်ပါသလားလို့မေးတော့နောဤရန်ဘောဘောရမဆွဲလန်းရမသိပါဘူးလို့ဖြေပြတယ်ဒီပြန်လည်းဖြေပြမကြည့်ဒီလိုပဲဖြေရအဲဒီတော့သူကတော်တော်စုံသွားပြီစုံသွားတဲ့မြတ်စွာဘုရားတံကိမင်းတိအဂိဝေဒနာယောနုခောဒုက္ခအာလီနော ဒုက္ခဥပါဒတောဒုက္ခဧပြိတိတောဒုက္ခဧတမမဧသောမတိဧသောမေအတ္တာတိသမနုပါဒတိအပိနုခောသောသာမဧဝအပိနုခောသောသာမဝါဒုက္ခံပရိသနေယဒုက္ခံဝါပရိခိတိတဝဝိဟရိယမေကုံထုတ်တော်အဲ့ဒီဝေဒနာအဲ့ဒီဝေဒနာအနွယ်ရှိတော့သစ္စကပရဝါယီတန်တို့ငါမင်းနဲ့ ဧသောဟမသမိဤဒီကငါရင်ဒီဟူ၍၎င်းဧသောမေအတ္တတိဤဒီကငါယတ္တဟူ၍၎င်းသမုပဒတိရှုမြင်ခြင်းမှဆွဲလမ်းရဲ့ဖြစ်ပြီအဲဒီသံတရားသာသူတဲ့ဘသူရဲ့လို့မပြောပါဘူးဘသူပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်အဲ ဒုက္ခတရားကိုညစ်ကတွဲရနေတယ်ဒုက္ခတရားတွေကပါတော့ခုနကသိခဲ့တဲ့ဥစ္စာတွေပဲရုပ်ဝေဒနာပညာသင်္ခါရခန္ဓာ၅ပါးပဲခန္ဓာ၅ပါးတွေကအနိစ္စမမြဲလို့ဒုက္ခဖြေခဲ့ပြီးဒါတော့ခန္ဓာ၅ပါးခုနကပထမပိုင်းကသစ္စာပရဝိကြီးကခန္ဓာ၅ပါးအတ္တပဲလို့သူကအခိုင်အမာယူထားတာကိုအတ္တပဲဆိုပြီးသားကိုသူကနှစ်သာရအနေနဲ့ယူထားတာ အဲဒီနှစ်သာရအနေနဲ့ယူထားတာတွေမြတ်စွာဘုရားခန္ဓာ၅ပါးတွေတစ်ပိုက်ချင်းကိုမိကုံးထုတ်ခဲ့တယ်အစိုးရကလားတော့မင်းအကျိုးမရဘူးအနာတဖြစ်တဲ့အကြောင်းအပြည့်ပြီးပြီနောက်တစ်ခါလက္ခဏာ၃ပါးနဲ့တစ်ခါပြန်ပြီးစစ်စစ်တယ်အဲမြဲကလားမမြဲဘူးလားဆိုတော့မမြဲဘူးအဲမမြဲဘူးတရားဆင်းရဲလားချမ်းသာလားဆိုတော့ဆင်းရဲပဲဒုက္ခပဲပြည့်ပြီးပြီအဲတော့ငါရုပ်စာဝီတွေလဲဆိုလန်းတယ်မလား ငါပဲဆိုပြီးမမနာထောင်သွားသေးမှာမလားငါရတာပဲလို့ဒီလိုလည်းယူဆဆွဲလန်းနေမှာမလားဆိုတာလေအဲမင်းများစစ်ဆေးပြီးပြီအဲ့ဒါတွေလည်းမသိမှုဆိုတာသူဖြေပြီးတော့ဖြေပြီးတော့ဒုက္ခဆိုတာဘာလို့ဆိုတာနားလည်ပြီနားလည်တော့မြတ်စွာဘုရားအဲ့ဒီမိဘုံကိုမေးတယ်ဒုက္ခဆင်းရဲကိုအာနိနောနိကကြွယ်တာနေပြီတဲ့ဆင်းရဲနိကကြွယ်တာဆိုတာကြားမဟုတ်ဘူးဟောဒီအတ္တလို့ထင်တဲ့ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးတရားတွေကိုယ်တဏ္ဍာမှာရှိတဲ့တရားတွေ အရင်ကလာတာပဲသူများတဏှာရှိတဲ့တရားတွေလည်းကိုယ်တဏှာရှိမှတော့သူများတဏှာလည်းခင်မင်းတို့ရာပါရမှုတွေဖြစ်တော့တာပဲအဲ့ဒါတွေကနိကနေပြီတဲ့ဒီခန္ဓာ၅ပါးကိုမဆုံးလွတ်နိုင်ဘူးဒီခန္ဓာ၅ပါးအပြောက်သွားမှာကိုသူကစိုးရိမ်နေတယ်ဘုရားသာသနာတော်ဝင်ဆိုပြီးတော့ဘုရားတရားတွေသင်ကြားလေ့ကျက်ထားတဲ့တချို့ပညာရှိတွေတောင်မှဆွဲလန်းတယ် ခန္ဓာ၅ပါးတရားတွေကြောက်သွားမှဆိုရင်လည်းอืมညာနာပုဂ္ဂိုလ်များပြိဋိနိဗ္ဗာန်ဆံတဲ့အခါကျတော့ယုံနာသင်္ခါရတွေအကုန်လုံးချုပ်ငြိမ်းသွားတယ်ဆိုတော့အကျိုးကသိတဲ့ဘောမကြဘူးအဲဒါနောက်နိဗ္ဗာန်ရောက်ပြီးတော့လည်းခန္ဓာ၅ပါးတွေနဲ့ခံစားပြီးနေခြင်းညာလေးအဲယုတ်ဝိသေသနာဝိသေသရှိတာလေသူတို့ဒီလိုယူကြတယ်ယုတ်ထုနာထုနဲ့ဆိုပြီးတော့อืมအဲဒီတော့အစွဲလမ်းနေရှိတဲ့ကညာကြည့်တွေပါပဲဒါပညာနဲ့တကယ်တတ်တဲ့ပုဂ္ဂိုလ်တွေပါပဲ။ ဒါပေမဲ့တော့ဆွဲလန်းရှိတဲ့ပုဂ္ဂိုလ်ကအဲ့ဒီလိုယူဆတယ်အဲအဲ့ဒါကိုမြတ်စွာဘုရားဒီမိဘုံမေးတဲ့ဒုက္ခဆင်းရဲကိုအာမိနောညီကနေပြီတဲ့အဲဖြစ်ပြတယ်မြင်နိုင်ကြတဲ့တဘာသာဝါဖြစ်ပြနေလို့ဒုက္ခတက်တဲ့တရားတွေအဲ့ဒီဒုက္ခတက်တဲ့တရားတွေကိုချမ်းသာခြင်းပြီးတော့အကောင်းနေခြင်းပြီးတော့ပါရနေပြီညီကဥပါရတော့ချင်းကတယ်တဲ့ဒါတွေကပရိယေတွေပါပဲဗမာမှာညီကတယ်တွေ့ရတယ်ပါရတယ်သိမ့်ပိုက်တယ်ဆိုတာ သရိယာတွေအတူတူပဲပါဠိရတဲ့ဒီလိုပဲသူကလည်းပါဠိရတဲ့စကားတွေတော်တော်ကျွဲဝါတာတချို့နေရာကျတော့နည်းနည်းကြည့်တယ်အာလင်းတော့ညီကနေရဲ့ဥပဒေတော့ချင်းကတဲ့မစွန့်ဘူးနေတဲ့တာဒါလည်းအောင်ချင်းကတာပဲဒါကြံမဟုတ်တဲ့အောင်ဒီတော့မချင်းကဘူးကြောင်မို့ရပဲအဲမျက်နှာပြောဖို့ရပဲအဲဒီလိုရှိတယ်မချင်းကဘူး ဒုက္ခအဇောပြီးတော့ဒုက္ခကိုသိမ့်ပိုက်ထားပြီတဲ့မျိုးမျိုးထားတယ်လို့ပဲဒါလည်းသိမ့်ပိုက်ထားတယ်နှစ်သက်ပါတဲ့အာယုံလေးကိုသနာနဲ့မျိုးထားတယ်လို့ကိုဒါလည်းသိမ့်ပိုက်ပြီးယူထားတာအတွင်းသွင်းပြီးတော့ထားလက်ဝဲကြီးဥထားတယ်လို့လည်းဆိုရမှာအဲဒီတော့သိမ့်ပိုက်ထားတယ်အဲဒီလိုပုဂ္ဂိုလ်ဟာတဲ့အဲဒီလိုပုဂ္ဂိုလ်ဟာ အဲဒီဒုက္ခတရားကိုပိုင်းခြားပြီးပြီးပါမလားဒုက္ခမှသိပြီးတော့ပယ်နိုင်စွန့်နိုင်ပါမလားဒါမေးတယ်ပါဠိပါဠိမှာပြိဿာနေရပိုင်းခြားပြီးတယ်ဆိုပရိညာ၃မျိုးရှိတယ်ညာတပရိညာတဲ့ပြရဏပရိညာတဲ့ပဟာနာပရိညာတဲ့၃မျိုးအခုကအဲ့ဒီပရိညာ၃ပါးဖြင့်ညာတပရိညာဖြင့်တဲ့ဒုက္ခတွေဒုက္ခသဘောမှအတိုင်းသဘောရင်းနေအမှန်တိုင်းသိရမယ်ညာတပရိညာ ယရဏပရိညာကတော့အိသဒုက္ခအနာတ္တအိသဒုက္ခအနာတ္တသဘောကြီးအမှန်တိုင်းပြီးပြီးတော့အိသဒုက္ခအတ္တဆွဲပြီးသင်ပြပါဘာနာပရိညာကတော့အဲဒီတရားတွေနဲ့စပြီးတော့ဗာနိတ္တမှုတွေလုံးဝကင်းရသွန်းလွတ်နိုင်ရနေတော့ဒုက္ခဆင်းရဲကိုသမ္မာဝါကိုယ်တိုင်းမူလီဒုက္ခဆင်းရဲကိုပရိဇာနေရပိုင်းခြား၍သိနိုင်ပါမလား ဒုက္ခကိုကြိုက်နေတဲ့ပုဂ္ဂိုလ်ကဒီဒုက္ခတွေပဲဆွနိုင်နေမှာတော့အဲဆိုလိုရင်းကဒုက္ခဆွနိုင်မှာမလားလို့ဆိုတာပဲပါဠိသုံးမှာသူကတမျိုးလေးရှင်းတယ်ဒုက္ခရဲ့သဘောမှန်နေပိုင်းခြားပြီးပြီးတော့ဆွနိုင်မှာမလားပယ်နိုင်မှာမလားမသိတော့ပဲဒီဒုက္ခတွေအကောင်းထင်ပြီးခန္ဓာ၅ပါးကြီးသာယာနေတာပဲကိုယ်ကိုယ်သူ့ကိုယ်ကြီးသာယာနေတာမဆွနိုင်ဘူး ဒုက္ခဝါဆင်းရဲကောမူလေးပြိခေပေတဝါကုန်ခန်းစေ၍ဘူရရေရနေနိုင်မှာမလားအဲအဲ့ဒီတော့ဒုက္ခတွေဒုက္ခတွေကုန်ကုန်စေပြီးတော့နေနိုင်မှာမလားဒုက္ခတွေစွန့်စွန့်နိုင်မှာဒုက္ခတွေကုန်မှာဒုက္ခတွေကုန်ပြီးတော့နေနိုင်မှာမလားအဲဒုက္ခတွေပါရလက်ခံနေတဲ့ပုဂ္ဂိုလ်ကဘယ်ကဒုက္ခကုန်မလုံးနိုင်ဘူးစွန့်လည်းမစွန့်နိုင်ဘူးဒုက္ခတွေ လွတ်ပြီးတော့မနေနိုင်ဘူးတဲ့ဒုက္ခသာစားမဟုတ်မိမိသနာမြင်နိုင်ကြရင်တဝါချောက်ဝဖြစ်နေတဲ့တရားတွေအဲဒီတရားတွေလုံးလုံးဆွန့်လွတ်ပြီးတော့နေနိုင်မှမလားလို့ဆိုလိုပါတယ်ဒေဟိပိယဘောဂရမနောဣဒံဘောဂရမဘောဂရမဝိရှင်ဂောရမအကင်းဤပိယဘယ်သို့လင်းဖြစ်နိုင်ပါမည်မဖြစ်နိုင်ဘူးတဲ့ဒုက္ခဖြစ်တဲ့မြင်နိုင်ကြတဲ့သင်ကြားနေတဲ့ခန္ဓာ၅ပါးတရားတွေအကောင်းတွေထင်ပြီးတော့ ပါရကန့်ကြည့်ပြီးတော့နေတဲ့ပုဂ္ဂိုလ်ကအဲ့ဒီတရားတွေကိုဆင်းရဲတွေပဲလို့သိပြီးတော့ဆုံးလို့တာမဖြစ်နိုင်ဘူးဆုံးလို့ပြီးတော့လည်းအေးချမ်းစွာလွတ်လွတ်လပ်လပ်နေတာမဖြစ်နိုင်ပါဘူးတဲ့ခင်ကြီးတရားဘယ်လိုဖြစ်နေမလဲတဲ့သူကတွေ့ရနေတာကိုတွေ့နေပဲဖြစ်နေတယ်မဖြစ်နိုင်ဘူးသူကနောဣရံဘောဂရမဘောဂရဟုရှင်ဂောရမဣရံဤတို့အာဤတို့ဒုက္ခကို ပိုင်းခြား၍သိခြင်းဒုက္ခကိုပယ်၍နေခြင်းသည်နောဟိမဖြစ်နိုင်ပါရှင်တရားတဲ့ဖြစ်နိုင်ဘူးတဲ့ဒါလည်းနည်းမှဖြစ်နိုင်ဘူးအဲဒီလိုဆိုတယ်အဲဒီလိုဆိုတော့ဘယ်ရောက်လာသူ့ဘောရောက်လာမြတ်စွာဘုရားသူ့ကိုသူ့ဝါဒနဲ့သူ့ကိုဟောမိအောင်လို့တဖြည်းဖြည်းချင်းမေခွန်းတွေထုတ်ပြီးတော့စီစစ်လာ ခံခြင်းမြင်သည်အကိဝေဒနာဧဝံတတေခံခြင်းမြင်သည်အကိဝေဒနာနာနုတွံဧဝံတတေဒုက္ခအာရိနောဒုက္ခဥပါကတောဒုက္ခဣစ္စေဣဇောတိတောဒုက္ခဣဒံမမဣဒံဣသောမတမိဣသောမေအတ္တာတိသနုပါဒတိအယိဝေဒနာယိဝေဒနာအနွယ်ရှိသောသစ္စကပါရမယေ တန်တော်ငါမင်းတဲ့စကားကိုသွန်သင်ဤကိမ့်မင်းရဲ့ဒီအရေတို့မှတ်ချင်ပါသည်ဧဝံတန်တေဧဝံတန်တေဤသောရှိဤသောရှိလာသည်ရှိသောယခင်ဤတို့ရှိကမေးခဲ့တဲ့အတိုင်းပေါ့နော်ဒုက္ခကိုကံကြီးဒွေရနေတဲ့ပုဂ္ဂိုလ်ကဒုက္ခမစွန့်နိုင်ဘူးဒုက္ခပြင်းနေနိုင်ဘူးလို့ဆိုလို့ရှိရင်ဧဝံတန်တေဤသောပြည့်သည်ရှိသောတွင်သင်သည် ဒုက္ခဆင်းရဲကိုအာလီနောနာနုညိကတွေ့တာနေပြီမဟုတ်ပါလောဒုက္ခဆင်းရဲကိုဥပါရတော်နာနုချင်းကနေပြီမဟုတ်ပါလောဒုက္ခဆင်းရဲကိုသောတိတော်နာနုမြို့သိမ့်ရထားပြီမဟုတ်ပါလောဒုက္ခဆင်းရဲကိုဧတမမဣတိယငါဥဇာတိဟူ၍၎င်းဧသောဟာမတိဣတိကဣတိကငါပဲနိဟူ၍၎င်းဧသောမယတာတိဣတိကငါဤအတ္တပဲနိဟူ၍၎င်း တွန်သင်သည်တဏှုပတတိထင်မြင်ဆွဲလန်းရနေသည်မဟုတ်ပါလောလို့ဆိုကြမေးအခုမေးခဲ့တာတွေသင်ဖြေခဲ့တဲ့ဟုတ်လို့ဆိုလို့ရှိရင်တဲ့သင်ဟာတဲ့ဒုက္ခဆင်းရဲတွေကိုနိကတွေ့ရနေတာမဟုတ်လားမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တဲ့ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတရားတွေကိုပဲသင်နိကတွေ့ရနေတဲ့ပုဂ္ဂိုလ်မဟုတ်ပေဘူးလား အဲဒုက္ခဆင်းရဲတရားတွေကိုပဲချင်းကနေတဲ့ပုဂ္ဂိုလ်မဟုတ်ပေဘူးလားဒုက္ခဆင်းရဲတရားတွေကိုပဲဒါရသိမ့်ပိုက်ထားတဲ့ပုဂ္ဂိုလ်မဖြစ်ပေဘူးလားဒုက္ခဆင်းရဲတရားတွေကိုပဲငါဥစ္စာငါဥစ္စာဟုဒါရသိမ့်ပိုက်နေတဲ့ပုဂ္ဂိုလ်မဟုတ်ပေဘူးလားအဲဒီဒုက္ခဆင်းရဲတရားတွေတဲ့မြင်နေကြတဲ့ဖြစ်ပေါ်နေတဲ့ဘာကြောင့်ပါတာတရားတွေခန္ဓာ၅ပါးတရားတွေအဲဒါတွေကိုပဲကိုယ်ယူပြီးတော့ငါပဲငါသိတယ်ငါတတ်တယ်ငါသူများကိုမေးခွန်းတွေထုံးနိုင်တယ် အာမေဘောဘယ်သူမှမဖြစ်နိုင်ဘူးငါသူတော်ဘာတွေကအနိုင်ရအောင်လို့ပြောနိုင်တယ်ဟောနိုင်တယ်သူအစွဲလမ်းနေကြီးကြီးရှိတာကိုမာနတွေနဲ့အဲဒါဒီခန္ဓာ၅ပါးတွေပဲဆွဲလမ်းနေဖြစ်နေအဲဒီတော့မာနနဲ့ထောင်လာနေပြီမဟုတ်ဘူးလားဧသောမေအတ္တတိဧသောမေအတ္တတိဤဒီကငါယတ္တဟု၍သမနုပါတိသင်္ကေဆွဲလမ်းနေနေပြီမဟုတ်ပါလောအဲဒါငါအတ္တပဲ ဒီဒုက္ခကိုပဲဆင်းရဲတကယ်ဆင်းရဲဖြစ်တယ်လို့ဆင်းရဲတယ်အဲဒီဆင်းရဲတွေကိုပဲငါအတ္တပဲတဲ့ရုပ်လည်းပဲအတ္တပဲဝေဒနာအတ္တသင်္ညာအတ္တသင်္ခါရအတ္တဝိညာဉ်အတ္တစောစောပိုင်းကဝန်ခံထားပြီးသားအဲဒါဆွဲလမ်းတယ်အဲဒီလိုဆွဲလမ်းတာတဲ့ဒေရှာစည်းရကြည့်ရင်ဒုက္ခတွေဆင်းရဲတွေကိုဆွဲလမ်းတာမဟုတ်ဘူးလားလို့မြတ်စွာဘုရားမေးတယ်ခိဏောတိယဘောဂရမဘောဂရဝိဇင်ဂောရမခိဏောတိယဘယ်မှာမဖြစ်ဖဲရှိပါနည်း အဲဒီမိကွန်းအတိုင်းပဲဖြစ်နေတာပါပဲမဖြစ်ဘဲနဲ့မကြောင်မတိနေတော့ပါဘူးတဲ့ဧဝမေဧဝမေတံဘောဂရမဘောဂရမဟောရှင်ဂေါရမဧတံဤမေရသောအနဲ့ရိပဲသည်ဧတံဤရှင်ဘုရားမေးတဲ့အတိုင်းမှန်မင်းဖြစ်ပါတော့သည်တဲ့အဲဧတံဤမေရသောအနဲ့တော်ဒီဧဝံဤရှင်ဘုရားမေးတဲ့အတိုင်းမင်းဖြစ်ပါတော့သည်လို့ဖြေရတယ် ဒီတော့ကရှေ့ဆက်ပြီးမေးကြမျိုးကိုုံမင်းလူအတ္တဆွဲတွေအကုန်လုံးပြုတ်ကုန်ပြီပြုတ်ကုန်တာနဲ့ဆိုရဥပမာနဲ့ပြောတယ်ဒီစကားတဲ့နင်ရှင်းတော့ကဝေတာလီပြိဋ္ဌာန်မှာနင်ကျိန်းဝါပဲတော့မဟုတ်လားငါ မိကုမဆိုဝါရတင်လိုက်လို့ရှိရင်တာမန်တမုဒ္ဒဘုရားဘုံခန့်နေတဲ့ပုဂ္ဂိုလ်တောင်မှဝါရတင်လိုက်လို့ရှိရင်မတုံလို့ကမရှိဘူးတုံလို့သွားတာပဲရင်းရင်သွားတာပဲဘယ်သူမှမခံနိုင်ဘူးတက်ရှိလူကိုထားပါအောင်တော့အသက်မရှိတဲ့တိုင်ကြီးတောင်မှငါဝါရနဲ့တင်လိုက်လို့ရှိရင်လှုပ်ရှားသွားတယ်ပြီးတော့သူကတိတ်ကြွားတာကိုဝိသတိပရိသတ်အဲ့ဒါမြတ်စွာဘုရားထုတ်နေဒီလိုနဲ့ကျင်းပါရတယ်မဟုတ်လား ငါဝါရတင်လို့ရှိရင်ဖြင့်ဘယ်သူဖြစ်ဖြစ်ချွေးကြရမယ်လို့တင်ဝါရတင်ခဲ့တယ်ကျင်းပကျင်းပခဲ့တယ်မဟုတ်လားမေးဩကြည့်တယ်ငါအခုဘာမှချွေးမရှိဘူးမြတ်စွာဘုရားလည်းပဲကမြင်တာထင်တာအောင်လို့ချွေးမရှိတာသိအောင်လို့သင်္ကားလေးများလည်းဖွင့်ပြီးပြရတယ်ဆိုပြိတ္တတွေကလည်းရှင်းသွားအောင်ချွေးမရှိဘူးဩအသိမှတော့ခု ။အခုကချွေတွေတဘောပေါက်နဲ့ကြာကြတယ်။နေကြီးရောက်ကုန်ပြီတဲ့ချွေတွေကြာ။အဲဒီလိုနဲ့ဆိုပါဗျာ။အမိန့်ရှိတယ်။သူသူစကားနဲ့သူကြွားတာတွေသူဟာတွေအမှုအမှုတွေပေါ်တော့သူသူကခြေတုံးကတော့ဘုရားနာကတော့မဂ္ဂရိကောသလအစရှိတဲ့ဆရာကြီး၆ယောက်တွေဒီသွားသွားပြီးတော့မင်းဝါရတင်ဟိုပုဂ္ဂိုလ်တွေကတကယ်ပညာရှိတွေမှမဟုတ်ပဲမဟုတ်တော့တခါတည်းသူတို့အဲပြန်ပြီးပြောကြမှရှိဘူးသူကနိုင်ရရလားလို့လား ဘသူမဆိုသူကနိုင်တယ်အောင်းမေတာကိုသမ္မာသမ္ဗုဒ္ဓဘုရားရဲ့ဝန်ခံစည်းကားမှုတဲ့သူကအနိုင်ရတယ်ဆိုရင်ပြောအဲမြတ်စွာဘုရားလည်းပဲသူအနိုင်ရနိုင်တယ်အောင်းမေပြီးတော့လာပြီးဝါရတယ်သူကကျင်နာတိုက်ခိုက်တာအဲဒီခါကာလမှာဒုံမူခဆိုတဲ့လိษဝီမင်းသားတယောက်ကသူတကြီးတဲကပါပဲသူကဒီမှာမင်းသားတွေညာပြန်ပေးနေအကြောင်းချကြီးပေါ့ အဲသူတို့ကမြတ်စွာဘုရားလျှောက်တယ်ဥပမာမှန်ပန်းတယ်အဲတတိပါတိရဲ့ရှင်ဘုရားတတိတော့ဥပမာလေးတစ်ခုပေါ်လာဗျာတဲ့အဲရှင်ကဒီလိုပဲပြောလို့ရှိတယ်ဗမာစကားလိုကဥပမာလေးတစ်ခုပြောကျင်တယ်လို့ဆိုတာပါပဲတတိပါတုတံဒုံမူခဒုံမူခအဲ့ဒီဥပမာသင်သင်ပေါ်ပါစေပြောရင်ပြောလိုက်ပါတော့လို့ဆိုရင်ဆိုကြခွင့်ပြုလိုက်တာပါ ဆက်နေလိုက်တော့ဒုမုခဆိုတဲ့ကပြောတယ်ဒုမုခဆိုတာသူကမကောင်းမှုဆိုရင်လည်းရှင်မုခကမျက်နာပေါ့ဒုမုခရယ်နှုတ်အဲမကောင်းသောမျက်နာရှိတယ်မကောင်းသောခရင်းရှိတယ်လို့အဓိပ္ပာယ်ရှိတယ်ဒါကြတာကတော့လူတော့လူကျော်ပါပဲတဲ့ခုနာမည်ကဒီလိုပေးထားလို့တဲ့ဒါကြတာပြောတယ်ဘုန်းကြီးတင်တာကတော့အဲ့ဒီတော့ဟုတ်မှမထင်ဘူးသူကလူများတွေမခံနိုင်အောင်လို့နိနေနာနာ ပြောတာလို့သူဒုမုခလို့ တွဲနေတာနဲ့တူတဲ့သူကတချို့အပြောဆိုတဲ့ပုဂ္ဂိုလ်ရှိတယ်ဟုတ်တယ်သူပြောလိုက်ရင်တခါလဲခံရတဲ့ပုဂ္ဂိုလ်မှာအလူလည်းတော့ခံရတယ်သူလည်းပြောတဲ့ပုဂ္ဂိုလ်ကထိတိမိမိပြောတတ်တဲ့ပုဂ္ဂိုလ်ကြောက်ရသိကောင်းတယ်အဲဒီလိုပုဂ္ဂိုလ်နဲ့တူပါတယ်ဒုမူခဆိုတာအဲအပြောအပြောဆိုးတဲ့ပုဂ္ဂိုလ်ပေါ့လေပြောဆိုးတဲ့ပုဂ္ဂိုလ်နဲ့တူပါတယ်အဲတော့ဒုမူခကပြောတဲ့ညဇာဗျာတဲ့ရွာတစ်ခုအနီးမှာရေကန်ကြီးတစ်ခုရှိတယ်ဆိုတာတော့ဥပမာ အဲ့ဒီဒီကံကြီးထဲမှာပဇွန်ကြီးရှိတယ်ဗျာတဲ့ဆက်ရကပဇွန်ခေါ်တယ်အောက်ရကကနားလို့ခေါ်တယ်အဲ့ဒါသူမှဟိုဘက်ဒီဘက်ငါးကြောင်းခြေတော့တွေလက်တွေသူက10ခုရှိတယ်သူကပဇွန်ကနားကြီးဒီကဟိုပဇွန်တို့ကွေးသဘောမျိုးတွေမဟုတ်ဘူးသူကသူကကနားမှာပဲကနားကောင်ဒီမှာတော့ကနားလို့ခေါ်တယ်အထက်မှာတော့ပဇွန်လို့ခေါ်တယ်ရွာတဲ့ကလေးတွေကဒီကောင်ကြီးတွေ့တော့ ဖမ်းလာပြီးတော့ကုန်းပေါ်မှာတင်ထားတင်ထားတော့သူကသူခြေထောက်တွေလက်တွေနဲ့ကိုယ်ကလည်းဝီပြရဲပြရဲသူတွေကို၆တယ်တဲ့သူကသူကပဇွန်ကနာကြီးကြီးဆိုတော့အဲ့ဒီကံနဲ့တော့သူကတင်းရောက်တော့နေသူကနိုင်နေလို့တဲ့သူကအဲ့ဒါသူက၆တယ်တဲ့၆တော့ကလေးတွေကလက်တစ်ချောင်းခြေထောက်ချောင်းထောင်လိုက်ရင်အဲ့ဒါဓောက်ကနေရချိုးလိုက်ရင်နောက်တစ်ချောင်းထောင်လိုက်ရင်ဓောက်ကနေရချိုးလိုက်ရင်အဲ့လိုရချိုးတာနဲ့ အဲဒီပဇွန်ကဏ္ဍကြီးရောက်တယ်လက်တွေမရှိဘူးပြတယ်အကုန်လုံးကျိုးကုန်ပြီတဲ့အလုံးကြံတော့တယ်သူကမသွားနိုင်ဘူးတဲ့အဲ့ဒါလိုပါပဲညာတဲ့တတိတော်ဆရာကြီးသစ္စာပရဝကြီးကလည်းပဲဝါရတွေဟိုလူတင်ဒီလူတင်နဲ့တင်လိုက်တာလေအခုညစွာကြနဲ့တွေ့မှာတဲ့ညစွာဘုရားကသူ့ဝါရကြီးဟူသောခြေတော်တွေလက်တွေကိုညစွာဘုရားထောင်လိုက်ထောင်လိုက် ချိုးလိုက်လို့ကျိုးကုန်ပါညာတဲ့ငုံငနာကြီးအလုံးကြံတယ်လို့ပါပဲတဲ့သူလည်းအလုံးလုံးပြီးပဲကြံပါတော့တယ်ဒီရက်ရှိဆိုလို့ရှိရင်တော့မြတ်စွာဘုရားတာဝါရတင်မှုရာအတွက်ဆိုရင်လာနိုင်မှုရာအကြောင်းမရှိပါဘူးဗျာဆိုပြီးသူကပြောတာကိုအဲဒီလိုပြောတော့ဥစ္စာပရဝေကြီးတော့ထိပါတယ်သူကอืมမြတ်စွာဘုရားစီစဉ်မင်းများလို့ဝါရရှင်ရတယ်အထင်မှာသူကဥပမာပေးလိုက်တော့တော်တော်ကို နင့်နာတော့တယ်တော့မခံနိုင်တဲ့စိတ်ရှိတာပေါ့ရှိမယ်မတတ်နိုင်ဘူးသူကညဆိုရရှိတယ်ဖြစ်နေလို့ဒါတောင်မှသူကဘယ်နဲ့ပြောတော့ဆိုသိတော်မူခါတဲ့မင်းနေပါအောင်กว่าတယ်မင်းနဲ့ငါလည်းသာပြောတာမဟုတ်ပါဘူးလေမင်းနေပါအောင်ကတားလိုက်တယ်ကွာသူတပည့်ကမာပြီးတော့တားတယ်အဲဒီလိုမတားလို့ရှိရင်ဖြစ်တဲ့လူတွေကလည်းဒီလိုပဲသစ္စာကလေးတွေတလှုပ်လုံးနဲ့တယောက်ပြီးတယောက်သူ့ကိုဥပမာတင်ပြီးတော့ပြောကြမလို့တဲ့ရှင်းတော့က ဆရာကြီးပေါ်မကျင်တတ်တာလည်းရှိတာကိုဆရာကြီးကမာမဲပြောထားတာဆရာကြီးပေါ်မကျင်တတ်တာလည်းရှိတော့အခွင့်ရတဲ့အခါပြောရမလို့ဆိုတယ်အဲ့ဒါတွေမပြောနိုင်အောင်လို့သူကဒုမုခကမာမဲပြီးပြောပြောပြီးတော့ညစာတရားကိုသူကလျှောက်တယ်တိတ်တေတာဘောဂရမအာမကင်းစေပါအင်ကြီးတင်းစာပုထုသမနာပြမနာနာဝါစာဝီလာပံဝီလပိတမေငေဘောဂရဥဇင်ဂောရမ မာကင်စေဝကျွန်ုပ်တို့ဤ၎င်းမြေသင်မြေတန်တဘာကုံသောပုထုသမနာပြမနာနာသာမြတ်စွာသောယဟံပုံနာတို့ဤ၎င်းဝါစာစကားစေတာဝါစာဤစကားသည်ဒိဋ္ဌတုဒီပါစေအဲကျွန်ုပ်တို့ဤစကားတခြားတစ်ပါးသောညာပညာသမဏပညာရှိဇမဏပညာရှိတွေပြောတဲ့စကားထားရပါတော့တဲ့ဒီဒီဘဝမှာဒီသေးသေးမှာအဲဒီစကားတွေ ပြောရမြတ်စွာဘုရားခွင့်မပြုပါနဲ့တော့သူကပိတ်တာဝိလာပဝိလပိတမင်းကြီးဝိလာပံရောင်ရမ်းသောသာဝိလပိတမင်းကြီးရောင်ရမ်းပြောဆိုပြီးနဲ့အတူလာပါတော့သည်ဒီလိုစကားတွေကတော့ဗျာတဲ့ဘာမှနှစ်သားနဲ့ချင်းရောင်ရမ်းပြီးတော့သူ့ရဲ့ရေလျှောက်ပြောတာနဲ့တူပါတယ်ဘာမှအသိမရှိပါဘူးဆိုရင်ကတော့သူရှိကပြောခဲ့တယ်တဲ့သူအတူတူပေါ့လေသူကနှစ်မရှိတဲ့စကားတွေဒီပြင်လူတွေလည်းပြောလို့ရှိရင်ဒီလိုနေမှာပါပဲအဲ့ဒီလိုစကားတွေနှစ်သားရမရှိတဲ့စကားတွေမပြောပါစေနဲ့တော့လို့မြတ်စွာဘုရားက အပိတ်ခိုင်းတယ်ပိတ်ခိုင်းတယ်သူကမေးပါတယ်မေးခွန်းလေးတော့ကောင်းတယ်အဲ့ဒါလေးတော့ညာချခိတဝတာခိတဝတာသာခောဘောဂရမခိတဝတာသာခောဘောတော်ဂရမသာပါဝကောဘာဝနာကရောဟောတိဩဝရတတိကရောဒိဏဝိသိကိသောဝိကတကထံကထောအပရတိစယောဝိကတကထံကထောဝိတာရိစ္ဆပါတအပရတိသောသာဓုသာသနေ ဘောဂရမဝိရှင်ဂေါရမဘောဓဂေါရမသာဖြင့်အရှင်ဂေါရမဤသာဝကောတတိဝိကိတဝဒပဲများလောက်ဖြင့်သာသနာကရောသာသနာကိုပြုသည်အညွှန်ကြားကိုညွှန်ကြားချက်ကို လိုက်နာ၍ဖြင့်သည်ဩဝါဒပရိကရော အဆုံးအမကိုလိုက်နာ၍ဖြင့်သည်ဟောဒီဖြစ်ပါသည်နိအဲရှင်ဂေါရမတတိဟာဘယ်လောက်ကျင့်တော့ဘယ်စင်တန်းရောက်လို့ရှိရင်တော့ဘယ်အချိန်နေရောက်လို့ရှိရင် အဆုံးမဩဝါဒတွေကိုမချုံမင်းလိုက်နာပြီးကျင့်ပါသလဲကျင့်မိပါသလဲသာဓုသာသနေမြတ်စွာဘုရားဤသာသနာတော်၌ဒိဏဝစီကိသောကျော်လွန်ပြီးသောယုံမှမှုရှိသည်ဝါယုံမှမှုကိုကျော်လွန်ပြီးသည်ဝိကတကရံတော်ကင်းသောယုံမှခြင်းရှိသည်ဟောတိဖြစ်ပါသနည်းအဲဆရာဘုရားဤအဆုံးမဩဝါဒယုံမှတွေ့တော်မူ၏ကင်းသွားပါသလဲ ရေးကြည့်တာပဲဒါရေးကြည့်တဲ့ဥစ္စာပဲတရားစစ်တရားမှန်ကိုမတွေ့သေးလို့ရှိရင်ယုံမှားဆိုတာမကင်းဘူးอืมဘုရားသာသနာဝင်ဖြစ်နေပေမဲ့လို့ယုံမှားကင်းတယ်လို့မဆိုနိုင်ဘူးစူးစမ်းဆင်ခြင်တဲ့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တွေဆိုရင်တရားတို့တရားများကိုမသိရင်ဟိုတွေးပြီးတွေးနဲ့ယုံမှားတွေဝင်လာတတ်တယ်အခုလောကမှာသိပ္ပံဆရာတွေရဲ့ အတွေ့အကြုံတွေပါလေးနဲ့တိုက်ဆိုင်ပြီးကြည့်လိုက်တဲ့အခါကာလကြာတော့ယုံမားရဲ့ဝိသိကိစ္စတွေဝင်လာတတ်တယ်။ဒါကြတဲ့ဘာကဝါဒတွေဝင်လာလို့ရှိရင်အဲဒီဝါဒတွေနဲ့ရောနှော့ပြီးတကလားယုံမားမှုဖြစ်တတ်တယ်။အဲဒါကြောင့်ဘယ်လောက်စင်တန်းရောက်မှတဲ့အဲဒီတော့ယုံမားမရှိဘဲနဲ့တရေချဧကံယုံကြည်ပါသလဲလို့မေးတယ်။ဒါယူကြည့်တာပါဗျာ။ သာဓုသာဝတိမြတ်စွာဘုရားရဲ့ဆုံးမသာသနာတော်၌ဝေတာရိစ္ဆာပါတော်ရဲ့ညင်းတော်ရောက်သည်အပရပစ္စယော သူတော်ဘာလင်ယုံကြည်ရသောအကြောင်းမရှိသည်ဟောသူတော်ဘာကိုပုံ၍ယုံကြည်ခြင်းမဟုတ်ပဲကိုယ်ပညာဖြင့်ပြီးပြီးဟောဒီဖြစ်ပါသည်အဲဘယ်တော့အစဉ်တန်းရောက်မှ ရဲရင်ရဲရင်ဖြစ်ပါသလဲမြတ်စွာဘုရားဤသာသနာတော်မဟာဘာတော်ဧကအမှန်ပဲဆိုပြီးတော့ရဲရင်ဖြစ်တော့ပါသလဲယုံမှကင်းရဲရင်ဖြစ်တာပေါ့ယုံမှမကင်းသေးဘူးဆိုရင်လည်းခါခါကဖြစ်နေသူတော်ဘာကိုပုံပြီးတော့ယုံရတယ်ကိုယ်တိုင်မသိရင်သူတော်ဘာကိုအာကိုပြီးယုံရတယ်ပရပစ္စယပရသူတော်ဘာနဲ့ပစ္စယယုံကြည်စရာအကြောင်းရှိတယ် သူတစ်ပါးကိုအကြောင်းပြုပြီးရုံရတယ်ကိုယ်တိုင်ကမသိသေးတော့ဆရာသမားတွေဟာအာကိုပြီးဒီကလာယုံနေရကိုယ်တိုင်ပဲသိနေလို့ရှိရင်ဆရာသမားတွေအာကိုစရာမရှိဘူးဘဝဉာဏ်နဲ့ကိုယ်ကတွေ့နေတော့ကိုယ်တိုင်ယုံတော့တာပဲယုံသားကမဟုတ်တော့ဘူးသိတာလည်းခေါ်တယ်သင်ချာသိတော့တာအဲ့ဒါသူကမေးပါတယ်ဒီမေးတော့ကောင်းတယ်ဘယ်လောက်စင်တန်း ရောက်တဲ့အခါဘယ်လိုရည်ချင်းနဲ့ပြည့်စုံတဲ့အခါကာလကြလို့ရှိရင်ရှင်ဘုရားကြီးတတိယဆရာအဆုံးအမတွေကိုယိုသေးသေးလိုက်နာပါလေလေယုံမှားခြင်းပါလေလေသူတစ်ပါးကိုသူတစ်ပါးစကားကိုကြားနာပြီးယုံတာမဟုတ်ဘဲနဲ့ကိုယ်ပိုင်ဉာဏ်ဖြင့်သိသွားပါလေလေဒါမေးတယ်ဒီမေးတော့အကောင်းကြီးသွားတယ်ပါသူပညာရှိတယ်သူကမေးရတယ်ပညာရှိတယ် သူမေးတော့ကတော့ဘယ်တော့အချက်လက်တွေစုံညင်မှစုံမယ်လားသံဃာနာတွေဆရာကြီးကဖြည့်ထားတာလည်းပြရှင်ပြမှာပါနောက်လာကြတော့ရဟန္တာဂုံတွေမှာအများကြီးပဲဒါသူကဘယ်တော့တော့ပြောရမယ်မထင်ပါဘူးသူကသံဃာနာတွေဆရာတွေကသူဆိုလိုတဲ့အဓိပ္ပာယ်တွေပြည့်ထားတူပါတယ်အဲဒါမြတ်စွာဘုရားဒီမှာအရိယာပုဂ္ဂိုလ်ရဲ့ဂုဏ်တွေထုတ်ဟောကြားတယ် ဣဒာအဂိဝေဒနာဘိက္ခုဣဒာအဂိဝေဒနာမမပါဝကောယံကိရူပံဒီတနာရာပစ္စုပန်နံသစ္စာတံဝဗိဓာဝါဩလာရိကသုခုမဝါဟိနာဝပရိဒာဝါယန္တုရေတန္တိကေဝါသဗ္ဗရူပံနေတမမနိသောမသင်နာမေသောအတ္တကြီးဧဝမေတံယထာဘုဒ္ဓသမ္မပညာယပတ္တိဒါကယုတ်ခန္ဓာကိုအမှန်တိုင်းသိဖို့ထို့သူဝေဒနာပညာသင်္ခါရတွေ ဝိညာဉ်နဲ့ခန္ဓာ၅ပါးလုံးအကုန်လုံးဒီတိုင်းမှာပဲပါဠိကလည်းအတူတူပါပဲတရားလာထိုးထားရတယ်ဗျထနေတယ်တခုတော့နဲ့ပြရအောင်အဲဒီဝေဒနာအဲဒီဝေဒနာနွယ်ရှိသောသစ္စကပရပိုက်အဲဒီဝေဒနာအဲဒီဝေဒနာနွယ်ရှိသောသစ္စကပရပိုက်ဤရာဤသာသနာတော်၌မမငါဤပါသောတတိသည် ယံကိစီရူပံမှတ်မရှိအလုံးစုံသောရုပ်သည်အတ္တိရှိဇာတံဟာဣဒာနာရပစ္စုပန်အတိနာရပစ္စုပန်ဖြစ်သောယံကိမြင်မှမရှိသောကုသရူပံရုပ်တရားတင်ရှိသည်အတိတ်ရုပ်နာဂရုပ်ပစ္စုပန်ရုပ်ရုပ်၃မျိုးကာလနဲ့ခွဲရင်၃မျိုးပဲရှိတယ်ရုပ်ကမိရောဒါနာဖြစ်မှုတဲ့ရုပ်တွေပေါ့ ဝေခြင်းခံခြင်းထိုင်ခြင်းထားခြင်းစသည်ဖြင့်ရုပ်တွေရှိတယ်။မြင်တဲ့အခါကာလမှာလည်းမျက်စိရုပ်၊ဆင်းရုပ်အဲနားရုပ်အပံရုပ်စသည်တွေဒီလိုရုပ်တွေရှိတယ်။အဲဒီရုပ်တွေဟာရှိကဖြစ်ဘူးတဲ့ရုပ်တွေအဲရှိဘဝတွေတော့ထားရပါတော့မသိတော့ဒီခုဘဝမှာဖြစ်လာခဲ့တဲ့ရုပ်တွေဒါအတိတ်ရုပ်တွေခေါ်တယ်။နောက်ခါကာလဖြစ်မဲ့ရုပ်တွေအနာဂတ်ရုပ်တွေခေါ်တယ်။ ပစ္စုပန်ရောဆိုတာကတော့အခုမြင်မြင်မြင်တော့ဆဲဆဲကြားတော့ဆဲဆဲမှသိရတယ်မြင်ဆဲမှမျက်စိနဲ့ဆင်းရုပ်ကြားဆဲမှနားနဲ့အတန်ရုပ်နားဆဲမှနှာခေါင်းနဲ့အနံ့ရုပ်စားဆဲမှလျှာနဲ့ရတာရုပ်သိတိဆဲမှကိုယ်နဲ့ထိစရာအတွေ့အထိဖော်တာလာရုပ်ပေါ်တွေ့ထိစရာရုပ်ပထဝီထဲမှာဉာဏ်နုညာနဲ့တွေ့ထိလည်းရှိတယ်ဧသောပူဇာနွေးတာဧတာလည်းရှိတယ် ဟွာရောတောင်းတင်းတွန်းကန်လှုပ်ရှားတဲ့သဘောအဲဒါဝါရောဒဒါသုံးပါးဒုတိယရုပ်တွေရှိတဲ့ပြီးတော့ကိုယ်ရုပ်ဆိုင်ရုပ်ထိုင်ရုပ်ထားရုပ်ပါရုပ်လာရုပ်အခုဝိပဿနာရှုနေရတဲ့ကိုယ်တည်းကထင်ရှားတဲ့သဘောတွေရုပ်တရားတွေအဲဒါလည်းအခုလောလောဆယ်မှာရှုမှပဲပြစ္ဆုတ်ပါမယ်ရှိကဟာတွေလုံငယ်ပြီးသားတွေကအတိတ်နောင်ဖြစ်မှာရအနာက အဲ့ဒီသုံးခုပဲထားပါအောင်နော်အဲ့ဒီသုံးခုတွေဟာတဲ့သဗ္ဗရူပံအလုံးစုံသောထိုယုတ်ကိုသံသဗ္ဗရူပံထိုအလုံးစုံသောထိုယုတ်ကိုနေတမမဤဒီကငါဥစ္စာမဟုတ်ဘူး၍၎င်းနေသောအမတမိဤဒီကငါကောင်းမဟုတ်ဘူး၍၎င်းဤနေသောအမတမိဤဒီကငါမဟုတ်ဘူး၍၎င်း နမေတောအာတာတိဤဒီကငါဤအတာမဟုတ်ပြီ၎င်းဧဝမေတံဧဝံဤသို့ဧဝံဤသို့ဧတံဤအလုံးစုံသောယုတ်ကိုယထာဟုတံဟူတိုင်းမှသာသမနုပါဒတိသိမြင်၏တဲ့ဒီကသိမြင်တာသမုပါဒတိကဟိုအာဟုဇဘကကြတော့ကိုသင်မြင်တာဆွဲလန်းတာ ဉာဏ်ပိုင်းကြတော့ကုသိုလ်ပဲရောက်တဲ့ခါကျဝိပဿနာဉာဏ်ပဲကြတော့သမုပ္ပါဒတိသိတာမြင်တာပဲသမုပ္ပါဒတိရနဲ့ကတော့ရှုမြင်ဤပါပဲသိမြင်ဤအခုရှုတိုင်းမှတိုက်မြင်တာလဲမြင်ပြီးကြောက်တာကြားတာလဲကြားပြီးကြောက်တာနာနာစတဲ့တွေ့ထိတာတွေအကုန်လုံးဒုက္ခိတာနဲ့သူရုပ်တရားတွေဖြစ်ပြီးကြောက်တာတွေတွေ့ရပြီဝေဒနာတွေဒုက္ခိတာနဲ့သူဖြစ်ကြောက်တာတွေ့ရတာ ခေါင်းကပြောတဲ့အတိုင်းအဲဆင်းရဲမှုမသိရင်အဲငါဥစ္စာကိုတာယာသိမ့်လိုက်ပြီးခုကငါဥစ္စာကိုတာယာသိမ့်ပိုက်ခြင်းမဖြစ်ဘူးဆင်းရဲမှုသိနေတာလို့မတိုင်းမတိုင်းအဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဒီကုလောလောဆယ်လည်းဖြစ်ပြီးပြောက်သွားတော့မမြဲတဲ့တရားတွေကြီးတဲ့ပဲအဲတာယာသိမ့်တဲ့ကောင်မှားတော့อืม မမြဲဘူးသိမြင်လဲမမြဲဘူးသိမြင်လဲအဲမမြဲဘူးလို့ပြီးတော့ရှိရင်ငါရကားကိုထောင်လားမှုမရှိတော့ပြီမမြဲဘူးပြီးလို့ရှိရင်မတိုင်းမတိုင်းရှိပြီးပြောင်းတာတွေတွေ့ရတော့မမြဲတာတွေတွေ့တော့အဲငါမှုသိတာပဲငါမှုနားလဲတာပဲစသည်ဖြင့်မာမာနထောင်သွားကြမရှိဘူးတဲ့မာမာနထောင်သွားကြရင်ကျင်းသွားတယ်မာမာနပြန်ထောင်သွားခြင်းမဖြစ်ဘူး နေသောဟမလည်းအေသောဤဒီကဟာငါရီသမိဖြစ်ဣတိဤသို့လည်းပဲဆွဲလန်းစရာမရှိဘူးတဲ့ဤသို့လည်းမဆွဲလန်းဘူးမဆွဲလန်းလိုက်တဲ့တရားပဲဖြစ်ပြီးပြောက်သွားတဲ့တရားမမြဲတဲ့တရားတွေကြီးလည်းပဲဒီလိုမျိုးအဲဒါကိုခုနကဆိုခဲ့ပြီမမြဲဘူးသိမြင်နှင်းအဲငါရကားဟုထောင်လွှားမှုမရှိတော့ဘူးငါရကားဟုထောင်လွှားတဲ့မာနမဖြစ်တော့ဘူးမာနဖြစ်နေတာဒီထောင်လွှားမှုမာနရှိနေလို့ ဘယ်တိအောင်ဖြစ်တယ်ဆိုတော့နာဂာတိအောင်ဖြစ်တာကမာနာရတယ်ရဟနာကြမှာကမာမနာလုံးဝပြန်တာပုထုဇဉ်ပုဂ္ဂိုလ်တော့ယာထာဝမာနအာယာထာဝမာနနှမျိုးလုံးရှိတယ်အာယာထာဝမာနဆိုမဟုတ်ဘဲနဲ့အထင်ကြီးတာဝင်မြင့်တကယ်ကမတာဖဲနဲ့တတိတယ်ထင်နေတယ်နားမလဲပဲနဲ့နားလဲပဲထင်နေတယ်အဲစင်တမ်းမမြင်မဲနဲ့မြင်တယ်ထင်နေသူများလည်းမမြင်မြဖဲနဲ့မြင်မြပဲလို့ထင်နေတာအဲဒီအရာတွေကမဟုတ်ဘဲနဲ့ထင်ကြီးနေတာတွေက အာရထဝမာနတဲ့ပုရုဇဉ်မှာဒီဟာတွေကများလာပါပဲယထာမာနလည်းဟုတ်လို့တကယ်ဟုတ်လို့ဟုတ်တဲ့အတိုင်းမာနဖြစ်တာယထာမာနဒါလည်းရှိတာပဲအရိယာပုဂ္ဂိုလ်ကြတော့အဲဒီအာရထဝမာနမဟုတ်ဘဲနဲ့ထင်ကြီးတာမရှိဘူးတဲ့တကယ်ဟုတ်လို့ဟုတ်တဲ့အတိုင်းမာနလေးရတယ်ရှိသေးတာပဲသူကလည်းသူတိုင်ရင်တာသာပြီးရင်ပြီးတာအစင်သားမြင်ရင်မြင်တာအဲဟုတ်မှန်တဲ့အတိုင်းထင်တဲ့မာနယထာမာနရှိတယ်အဲ့ဒါနာခံတယ်အောင်ရှိညာတာကြမှာကျင်းတယ် အခုခြေတိုင်းခြေတိုင်းနဲ့ရှုတဲ့ယုတ်တရားတွေဟာခန္ဓာငါးဆက်ဖြစ်ကြောင်းကကိုယ်ရဆန္ဒတွေမှာကိုယ်ထင်ရှားပါတယ်ကိုယ်ရကိုယ်ရကိုရွေးလိုက်ကြောလိုက်ရွေးလိုက်ကြောလိုက်ကြွတယ်လှမ်းတယ်ချတယ်မှလို့ရှိရင်လည်းဒီတိုင်းမှာယူတိုင်းယူတိုင်းရွေးလိုက်ကြောလိုက်ရွေးလိုက်ကြောလိုက်ကြတယ်ဖောင်းနေပိန်နေမှရင်လည်းပဲဖောင်းနေပိန်နေဖောင်းတာလည်းဆင်းနေပိန်တာလည်းဆင်းနေတယ်သူ့ခိုက်တာလည်းဖြစ်ဖြစ်နေတာလည်းသိရအဲဒီပစ္စုပန်ဖြစ်တဲ့ရုပ်တွေမမြဲတာတွေ့ရတော့ သစ္စုပ္ပန်ဖြစ်စေယုံနာဖြစ်စေယုတ်တရားတွေလည်းပဲငါအနေနဲ့မာမနာထောင်သားပြန်ပြီးဖြစ်ပြီးပြောက်သွားတယ်တရားမမြဲတဲ့တရားတွေကြီးတယ်ပဲဒါလေးလိုပဲရှိရတဲ့တို့မရှိခဲ့လို့ပဲဒီလိုပြောက်နေတဲ့တရားတွေကြီးတယ်ပဲနောင်လည်းပဲဖြစ်ဦးမဲ့တရားတွေရတယ်ဒီလိုပြောက်ပြောက်သွားမဲ့တရားတွေဘာမှအားကိုးကြမရှိဘူးငါအနေနဲ့ထောင်သားကြမရှိဘူးလို့အဲဒီလိုမြင်ပြီးရဲ့ရှင်ရှင်ဝိပဿနာရှင်မြင်တာလည်းရှိတယ် အရိယာမဲ့ရောက်လို့ပြန်စဉ်းစားတယ်စဉ်းစားတယ်မဲ့ရောက်ပြီးတော့သရဝံပုဂ္ဂိုလ်ရဲ့နင်းနေခါလည်းရှိတယ်။ဒါလည်းစဉ်းစားမှမစဉ်းစားတဲ့ခါတော့လည်းပဲသူလိုငါလိုပဲသွားလိုက်တာလည်းလူလိုက်ခိုင်းလည်းရှိနေသေးတယ်။ဒါကြောင့်ဘေးကပုဂ္ဂိုလ်တွေတရားထုတ်ထားတဲ့ပုဂ္ဂိုလ်တွေအတူတူပါပဲတို့လိုပါအထူးပါဘူးလို့သတော်ရှင်တယ်။အဲဒါမရှိဘဲနေတဲ့ခါတော့သူများလိုပဲကွာသွားလိုက်လာလိုက်။ဆောင်းရောက်ကစိုက်ကြရရရှိတာဟိုကိလေသာသုံးဝမငင်းနေတော့လုံးကြတဲ့နေရာရရှိနေတာ။အဲဒါ အတိတ်အနာဂတ်ပစ္စုပန်ရုပ်အားလုံးမမြဲတဲ့သဘောသိပြီးတော့မာမနာကင်းဖို့အဲဒီရုပ်အားလုံးဟာဖြစ်ပြီးကြောက်တာလည်းဆင်းရဲပဲလို့သိပြီးတော့ပါရမှုသိမ့်တိုင်းမှုမရှိဘူးအဲဒီရုပ်အားလုံးညာသူထိုက်တာသူသူသဘောတည်းသူဖြစ်နေတဲ့သဘောတရားကြီးတွေပဲမျက်စိနဲ့ဆင်းတဲ့သဘောတရားနားနဲ့သံတဲ့သဘောတရားအဲကြွတယ်လမ်းနဲ့ချတယ်မှလှုပ်ရှားနေတဲ့သဘောတရားတွေသူထိုက်တာနဲ့သူဖြစ်နေတဲ့သဘောတရားတွေကြီးပဲ

ဒိဋ္ဌိဆွဲကင်းပုံကိုတရားအဲဒါကာလသုံးပါးနဲ့တရားကာလသုံးပါးပြီးတော့အစ္ဆကံဖိဒါပါတဲ့အတွင်းကယုတ်ဖြစ်ဖြစ်တင်အပြင်ကယုတ်ဖြစ်ဖြစ်ရှုမှန်နေတော့များသောဖြင့်အတွင်းကယုတ်ဖြစ်ရှုနေရတာပါပဲကြွားတယ်လမ်းတယ်ချတယ်ကိုယ်တယ်ဆမ်းတယ်ဖောင်းတယ်ပိန်တယ်စသဖြင့်ရှုမှန်နေအတွင်းကယုတ်တွေပဲအပြင်ကယုတ်တွေကတော့အတွင်းကယုတ်တွေလိုပဲပြင်ကလည်းပဲဘုရားသန္တာကယုတ်တွေလည်းဒီလိုဖြစ်ပြနေတာပဲဆိုပြီးတော့အတွင်းကယုတ်တွေပေါ်မှာ အနိစ္စဒုက္ခအနတ္တပြီးရင်သင်္ခါရုပ်တွေလည်းအနိစ္စဒုက္ခအနတ္တပြီးတာပါပဲပြီးတော့ခောလာရိကဒုက္ခမှလည်းကျမ်းသာတဲ့ရုပ်သိမ်မွေးတဲ့ရုပ်တွေကသင်္ခါရဆရာဆန္ဒဖြစ်တဲ့ရုပ်လည်းရှိတယ်သင်္ခါရမွေးဖြစ်တဲ့ရုပ်လည်းရှိတယ်အဲကြွရတယ်လမ်းနဲ့ခြားတယ်ဆိုတာတွေကသိကျမ်းသာပါလေကိုယ်တဲ့ဆန်းတယ်ဆိုတာကျမ်းသာကောင်းတယ်ပြင်းတယ်ဆိုတာလည်းစတော့ကျမ်းသာနောက်တော့သိမ်မွေ့ပါတယ်နောက်တော့သင်္ခါရမွေးလေးတွေအဲရွေးလဲကြောက်လဲရွေးလဲကြောက်လဲသင်္ခါရမွေးလေးတွေရှိတယ်အဲမျက်စိရုပ်တို့နားရုပ်တို့ဆိုတာတွေကသိမ်မွေ့တာပါလေမျက်စိ မြင်မှုဤတရားဖြစ်တော့တာမျက်စိသိရမျက်စိရှိမှပြန်လုံးဝမသိနိုင်ဘူးမျက်စိရုပ်ကဘယ်နဲ့နေတော့မေးမဖြေနိုင်ဘူးသာဝိတ္တကလာတဲ့ပုဂ္ဂိုလ်တွေလည်းမဖြေနိုင်ဘူးမျက်စိရုပ်ဘယ်နဲ့နေတော့မျက်စိရုပ်ကအကြည်ရပဲမှန်လို့ပဲရိတ်ချင်တာပဲလို့ပြောရတယ်အဲဒီမျက်စိရုပ်ဘယ်နဲ့နေတော့ဘယ်လိုပုံသဏ္ဍာန်နဲ့နေတော့ပြောလို့ရှိရင်မေးလို့ရှိရင်ဖြေဖို့ခက်တယ်ကွာအဲဘယ်လိုသိရတော့ယောဂီပုဂ္ဂိုလ်ကတော့ မြင်သိမှုဤတရားမြင်သိမှုကဒီကနေပြီးမြင်တာပဲမြင်သိမှုဤတရားအနေနဲ့ထင်ကြတယ်နားရုပ်ကြတဲ့အတိုင်းပဲနားရုပ်ကြလည်းပဲခန္ဓာတွေကဆိုရတဲ့အဲနားထဲမှာသက်စုကွင်းတဏ္ဍာရှိတဲ့အရာမှာအဲအမွေးညီလေးတွေထောင်ပြီးတော့ပေါက်နေတယ်အဲဒီမှာသောတာရတာရနာကြည့်ရဖြစ်တယ်လို့ဆရာဘာသာလည်းမှတ်ထားတာပဲကိုယ်တိုင်သိမှုရာချက်ကြီးလို့ဆိုတာအဲဒီနာယုကဘယ်နဲ့နေတော့ဘယ်လိုသဘောတော့ကြာကြာလားလုံးလုံးလား အဲဘယ်နဲ့နေတော့ရှည်ရှည်လားတူတူလားဘယ်လိုမှပြောလို့မရှိဘူးသူကအတန်းကိုအတန်းကိုဖမ်းမိတဲ့သဘောပဲအခုဒီအတန်းနေဆွန့်လိုက်အတန်းနေဖမ်းလိုက်လို့တဲ့လူတွေတော့သူတို့ဒီဥစ္စာတွေကျွန်းလို့ရအောင်ဖမ်းလို့ရအောင်လုပ်နေတာကြံထားတာတော်တော်တော်တဲ့လူတွေတော့ကိုရှင်းမွန်ကြကောင်းတဲ့လူတွေဒီသားနေအဲ သာရိကျမ်းဂန်ရမှတ်ထားရတာရှိတာကိုယ်တိုင်သိရချင်းဖြူယောဂီပုဂ္ဂိုလ်ကတော့ကိုယ်တိုင်သိကဘယ်နဲ့သိတယ်ဆိုတော့ကြားတိုင်းကြားတိုင်းကြားတယ်ကြားတယ်မှတော့ကြားတာတွေကနားရနေဖြစ်နေတာကိုဒီကနေကြားတယ်ဒီကနေကြားတယ်ဆိုတော့အဲကြားမှုဒီကနေရချင်းသူကထင်ရှားသိမှုပါလေအမှန်သိမှုတဲ့တရားတွေပဲသူကသူတို့ကမြင်ရတယ်သင်ကြားရတယ်အတန်နဲ့စပ်ပြီးတော့သင်ကြားလေးတယ်သူ့ရဲ့သိမ်မွေးတာတွေကရှိသေးတယ်ဒုက္ခမယုတ်တွေဆိုတာရှိတယ်အဲ အိထိန်တွေဘုရိသိန်တွေတို့ဟရယယုတ်တို့အာဟာရယုတ်တို့အဲသိမ်မွေးတဲ့ယုတ်တွေရှိသေးတယ်ဆိုတာသာသိမ်မွေးအဲ့ဒါမှသိပေါ်တော့ထက်ပြီးဇီဝိတယုတ်တို့အဲဒုက္ခမယုတ်တွေရှိတယ်ဒါတွေလည်းသူကြောင်းရလေဆိုတာမောလာတဲ့ခါကျတော့ထင်ရှားပါတယ်အဲ့ဒါကြမ်းတဲ့ယုတ်ဖြစ်ဖြစ်တဲ့သိမ်မွေးတဲ့ယုတ်ဖြစ်ဖြစ်ဖြစ်ပြီးကြောက်သားလို့မမြဲတာတွေကြီးတယ်ပဲငါအနေနဲ့ထောင်လို့ရမဟုတ်ဘူးငါဥစ္စာအနေနဲ့သာယာရမဟုတ်ဘူး သူ့ကြောင့်လည်းသာဖြစ်ပေါ်ပြီးပြည့်သွားတဲ့သဘောတရားများအနတ္တတရားပဲကိုယ်ပိုင်ညာဖြင့်သိမြင်တဲ့သမနုပါဒတိသိမြင်၏ဟိနာဝပဏိတာဝယံတူရေတန်တိကေဝယံတူရေတန်တိကေဝအဲဟိနာယပဏိတာရေမှာပြောရတယ်ဟိနာပဏိတာပဏိတာဆိုတော့ဟိနာဆိုတော့ယုံညံတာပေါ့လေယုံညံတဲ့ယုတ်တွေဆိုတာကတော့ မကောင်းတဲ့ရုပ်တွေပေါ့အဲမှာလေးလံထိုင်လိုက်နေရာမကျတဲ့ရုပ်တွေကိုလိုမရှိတဲ့ရုပ်တွေအဲဒါတွေမကောင်းတဲ့ရုပ်ယောဂဝေဒနာတွေဆွဲတာပြီးတော့နေတဲ့ရုပ်မျိုးတွေဒါတွေမကောင်းတဲ့ရုပ်တွေဒီနာရုပ်တွေပဏိဒရုပ်တွေဆိုတာကတော့ကောင်းတဲ့ရုပ်တွေကျမ်းကျမ်းမှာမတော်တော်ဆန်းဆန်းပေါ်ပေါ်ဖြစ်နေတဲ့ရုပ်တွေအဲဒါတွေလည်းဒုက္ခိုက်တာနဲ့သူဖြစ်ပြီးတော့ပြတ်သွားတော့အိစ္ဆဒုက္ခအနတ္တအပြင်သိနောက်ပြီးတော့ရန်သူတွေတဏှိကေဝါ အဲနီးတဲ့ရုပ်ဝေးတဲ့ရုပ်တဲ့အနီးရုပ်ဝေးအနီးကရုပ်ဖြစ်ဝေးကရုပ်ဖြစ်ဖြစ်အဲကိုယ်ကိုယ်ထဲမှာဆိုလို့ရှိရင်တော့ကိုယ်ရဲ့ဆန်းတဲ့ခါကာလတွေမှာကိုယ်ရနေဆန်းရင်ရုပ်ကအဝေးရောက်တော့ပြင်လာဘူးဆန်းရနေပြီးကိုယ်လာလို့ရှိရင်လည်းအနီးရောက်လာတယ်ရှင်လည်းလမ်းကြောက်သွားနေတဲ့ပုဂ္ဂိုလ်ကဂျာမျက်သာသွားပြီးတော့လည်းဟိုနေရာကရုပ်ကဒီနေရာရောက်လာတယ်ဒီလိုထင်တာပေါ့ အခုယောဂီပုဂ္ဂိုလ်ကဖြစ်တိုင်းဖြစ်တိုင်းနဲ့လိုက်ရှုတော့ဒီနေရာဒီနေရာမရောက်ဘူးဘယ်နေရာကမှဘယ်နေရာမရောက်ဘူးဆန်းတဲ့ခါကာလမှာကိုယ်အနိကကယုတ်ကဖြည်းဖြည်းအပြင်ဘက်ရွေ့ရွေ့ရွေ့ရွေ့တာယူတိုင်းယူတိုင်းပြောက်လိုက်ကိုယ်ရဲ့ခါကာလမှာအဝေးကယုတ်ကနေကိုယ်စီကိုကကပြောလာတာအဲယူတိုင်းယူတိုင်းပြောက်ပြောက်လိုက်နေတာမမြဲတာကြီးရတယ်လမ်းကြောင်းနေတဲ့ခါလဲတနေရာတနေရာကိုသွားတာလေအဲ့ဒါလည်းအဝေးကနေဒီနေရာရောက်လာတယ်ဒီလိုမဟုတ်ဘူးဆိုတာ အဲသူညာနဲ့တူပဲကြွားတယ်လှမ်းတယ်ချတယ်ကြွားတယ်အဆင့်မှာကိုပဲကြွားတယ်ခိုက်တာမှာကိုပဲရုပ်တွေအများကြီးအဆင်းစင်တွေဖြစ်ပြီးတော့ပြက်တယ်အဲလှမ်းတယ်ခိုက်တာအဲတော့ခြေလိုက်ချတယ်ခိုက်တာနင်းတယ်ခိုက်တာဒုက္ခိုက်တာနဲ့သူဖြစ်ပြနေတာတွေတွေ့ရအဲဒါတော့မမြဲလို့သိတဲ့ငါတကားကိုထောင်လာမှုမရှိဘူးတဲ့အဲ့ဒါတွေအကြောင်းပြုပြီးတော့တစ်ဆက်တခါနာရှိတယ်ခန္ဓာခန္ဓာဖွဲ့တာဒီတစ်ဆက်တခါနာကိုစုပေါင်းပြီးတော့ခန္ဓာဖွဲ့တာလည်း အဲဒီဒုက္ခနာတရားတွေတဲ့ဒုက္ခိတနဲ့သူဖြစ်ပြနေလို့ငါပဲလို့မာမာနာပြုကြမရှိပါဘူးတဲ့ဒီရုပ်တွေနဲ့စပြီးတော့အဲပြီးတော့နိတ္တတာဗျာလည်းမရှိဘူးဖြစ်ပြီးပြည့်သွားလို့မကောင်းတဲ့တရားတွေကြီးတယ်ပဲဒါမှအကုသိုလ်ဖြစ်တဲ့တရားတွေပဲသူတော်နဲ့သူကသူဖြစ်ပြပြီးတော့နေတော့သဘောတရားမျှပဲအနာတ္တပဲအတ္တဆိုတာကတော့ဘယ်တော့မှမပြည့်ဖဲနဲ့တစ်သက်လုံးဖြစ်စေ ဘဝများစွာဖြစ်စေသူကလျှောက်ပြီးတော့တီးနေတာအဲဒါအတ္တခေါ်တယ်သက်ရှင်နေတဲ့ကောင်ကလေးတို့ခေါ်တယ်အခုကဒီလိုမှမဟုတ်ပဲသူကဒုက္ခိုက်တာနဲ့ဖြစ်ပြီးကြောက်သွားတာကြီးတွေ့နေရတာနေစာဒုက္ခအနတ္တမြင်နေဒါပါပဲနေဓမ္မမှဖြင့်ဒုက္ခမြင်တာကိုကြားတယ်ဒုက္ခဆင်းရဲမှပြီးတော့မตายရဘူးအဲနေသောဟမသမိဖြင့်အနေစာမြင်အနေစာမြင်လို့ရှိရင်မာမာနမတက်တော့ထောင်လာတော့ဘယ်လိုမာနကြီးတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်သိတော့မယ်ဆိုရင်လည်းမာမာနတွေ မထောင်သွားတော့နာမေသောအတ္တဖြင့်အနာတ္တမြင်မှာပေါ်ပြတယ်အဲအိစ္ဆဒုက္ခအနာတ္တဆိုတော့ပြောလို့ပြလို့လွယ်တယ်အခုဘာကြီးတော်ရင်အများကတော့ဒီတိုင်းပဲအဲနေဓမ္မမှာငါဥစ္စာမဟုတ်ဘူးဒီလည်းပဲရှုမြင်နေပြီးတယ်နေသောမသမိငါမဟုတ်ဘူးလည်းပြီးမြင်တယ်နာမေသောအတ္တငါဤအတ္တမဟုတ်ဘူးလည်းပြီးမြင်တယ်ဟိုတုန်းကတော့ဒီစကားတွေကအမှန်ထင်ရှားတဲ့စကားတွေမဟောတာလား အခုနေကာကာလနဲ့စကားတွေကခမ်းမြုပ်မြုပ်ဖြစ်နေတယ်အရာသုံးစကားတွေနဲ့အခုကာလသုံးနေတဲ့အလုံးလုံးနေနဲ့ဒီမျိုးဖြစ်နေတယ်အဲ့ဒါအိစ္ဆဒုက္ခအနတ္တသိမြင်တာပါပဲအိစ္ဆဒုက္ခအနတ္တကိုသိမြင်သည်တဲ့အဲရုပ်ရုပ်ခန္ဓာလိုပဲຢာကာစိဝေဒနာတဲ့တိဏ္ဍာကပစ္စုပန်အစရှိတဲ့၁၀ပါးသောခန္ဓာတို့ဖြင့်ခွဲခြားရယူရတဲ့ဝေဒနာခံစားမှုရှိရတဲ့အကောင်းဆုံးဝေဒနာတွေ ယာကာစီပညာသရဘာသောဌာနတို့ဖြင့်ခွဲခြားနေကြပါတဲ့မာသမှုပညာရှိတဲ့ရေကစီသင်္ခါရသရဘာသောဌာနတို့ဖြင့်ခွဲခြားနေကြပါတဲ့သင်္ခါရတရားတွေအများကြီးပဲဒါတွေကတော့ဟောအနိစ္စသင်္ခါရပုဂ္ဂိုလ်တွေမှာစေတသိက်90ဆင်ပြောလို့လွယ်တယ်ဒါပေမဲ့ဒီတိုင်းနဲ့ဖြစ်တာမဟုတ်ဘူးဖြစ်တာကတော့ဒါခါတရားလောဘထင်ရှားတဲ့ကလောဘထင်ရှားပြီးသိရတာပဲအဲဒီတရားတွေလည်းပါတော့ပါဒါနဲ့လောဘကထင်ရှားဒေါသထင်ရှားတဲ့ကလည်းဒေါသပဲထင်ရှားတာ ဒေါသလွန်ခဲ့ရင်ဒေါသထင်ရှားမာနလွန်ခဲ့တဲ့အခါမာနထင်ရှားစေတနာစေတနာလွန်ခဲ့တဲ့အခါကျတော့ပြုပြင်မှုအထုံးမှုကြီးကစေတနာကထင်ရှားတရားလွန်ခဲ့နေတဲ့အခါတရားထင်ရှားသူလွန်ခဲ့တဲ့တရားတွေထင်ရှားတာအဲဒီသင်္ခါရတွေအတိတ်နာပိစုပန်စသည်ဆယ်တပါးသောခန္ဓာတွေဝိပါကအလုံးစုံသောသင်္ခါရတွေရှိကရှိခဲ့တာတွေရောနောင်ရှိမဲ့ဟာတွေရောယခုရှိသေးရောကုန်ပါပြီ။နောက်ဣဇာရဗေဒအတွင်းပြင်ကထခွဲတာ။ အလာရိကဒုက္ခမှာအကျမ်းလို့ပါထားခွဲထားဒီတရားတွေပါပဲဒီနတ်အနိဒအယုံညာလည်းထားခွဲထားဒုရတန်ဒီကအဝေးကြီးလည်းထားပြီးတော့ခွဲထားအဲအဲဒီသရဝါဒနာလေးကိုငါအားဖြင့်ရကစီဝိညာဏမှမရှိဇောနကုသစိတ်ဝိညာဉ်ကြီးရှိတယ်အဲစိတ်ဝိညာဉ်တွေအကုန်လုံးနဲ့ရှင်းကသိကုသနာဉာဏ်ပြီးပြီးခဲ့တဲ့စိတ်တွေ ဖြည့်ပြီးကြောက်တာလည်းမမြဲဘူး။နောက်လည်းဖြစ်မဲ့စိတ်တွေဟာလည်းဒီလိုပဲမမြဲဘူး။ယခုဖြစ်စေစိတ်တဒါကတော့လက်တွေ့ပဲ။မြင်တာမှမြင်သိစိတ်ကလေးကြောက်သွားတာ။ကြားတာမှကြားသိစိတ်ကြောက်သွားတယ်။အဲနာနာစားပြီးတာတွေ့ထိတာတွေမှကြည့်ရကြည့်ရကနေပြီးတော့မှတိုင်းမှလည်းကြောက်သွားတာလေ။စိတ်ကူးစဉ်းစားကြံပြီးတယ်တဲ့စိတ်ကူးလေးစဉ်းစားတိုင်းကြံပြီးတိုင်းမှစိတ်ကူးစဉ်းစားကြံပြီးမူလေးရဖြစ်ပြီးကြောက်တာပဲအနာတ္တမှာအမှန်တရားထင်လွဲတယ်။ ဒီတိုင်းပြောမယ်ဆိုလို့ရှိရင်နိစ္စဒုက္ခနာကသင်္ဘောတော့ခဲရောဂီပုဂ္ဂိုလ်တွေရှုမှတ်နေတော့ဟောဖောင်းနေပိန်နေထိုင်နေထိတယ်မှတ်နေစိတ်ကူးလေးရှိလာအစတော့မှတ်နိုင်သေးပါဘူး။နောက်မှတ်နိုင်ပြီဆိုတဲ့အခါတော့စိတ်ကူးဖြစ်တာနဲ့စိတ်ကူးရယ်စဉ်းစားရယ်ကြံစည်ရယ်စသည်ဖြင့်မှတ်လိုက်ချက်ချင်းပဲကြောက်သွားတာပဲ။อืมတို့ရှိကမရှုလို့ပဲဖြစ်ပြီးကြောက်မမြဲတဲ့တရားပဲ။အင်း သူဆွဲလန်းထားတဲ့အတ္တအကောင်းတယ်မဟုတ်ဘူးသဘောတရားများပဲအနတ္တထင်လွယ်ပါတယ်အနိစ္စလည်းထင်လွယ်တယ်ဖြစ်ပြသွားလို့ဒုက္ခဆိုတဲ့သဘောလည်းထင်လွယ်တယ်အနိစ္စဒုက္ခအနတ္တလည်းထင်လွယ်ပါတယ်ယောဂီပုဂ္ဂိုလ်မှာရှုမှတ်ထင်လွယ်တာပဲအဲဒါဒိဋ္ဌာတိစုတ်ပါ အလုံးစုံပဲရှိကကြံပြီးခဲ့တာလေနောင်ကိုကြံပြီးအောင်ပါလေယခုကြံပြီးဆက်ဖြစ်တဲ့စိတ်တွေအနိစ္စမမြဲတဲ့တရားတွေဒုက္ခဆင်းရဲတဲ့အနတ္တ အတ္တမဟုတ်တဲ့တရားတွေပဲအိဋ္ဌမမြဲသောကြောင့်ငါတကားကိုထောင်လွှားစရာမဟုတ်ဘူးမာမာနကင်းတယ်ဒုက္ခဆင်းရဲပဲမကောင်းတဲ့တရားဖြစ်သောကြောင့်တာယာသိမ့်မဲ့စရာမဟုတ်ဘူးအဲဒါတဏှာကင်းတယ်အဲသူသဘောတည်းသူဖြစ်ပြနေတော့သဘောတရားများပဲအတ္တမဟုတ်ဘူးလို့ပြီးသွားတော့ဒိဋ္ဌိကင်းတယ်အတ္တအတ္တမင်းယူဆတဲ့အတ္တဒီကင်းသွားတယ် ဒါအရိယာမမရောက်သေးဘူးဝိပဿနာရှင်ရင်ရှင်ကင်းနေလို့အတွင်းကစိတ်ပြင်ကစိတ်တဲ့ကိုယ်ကိုယ်စိတ်တဲ့ဆိုရင်အတွင်းစိတ်ပြင်စိတ်ဘယ်နဲ့လို့ခွဲမလဲဆိုရင်အတွင်းစိတ်ပြင်စိတ်ဆိုတော့ကိုယ်စိတ်ကအတွင်းစိတ်၊သူများစိတ်ကပြင်စိတ်လို့ဒီလိုသင်ပြရှိတယ်ယောဂီပုဂ္ဂိုလ်မှာသူများစိတ်တွေလိုက်ယူခံရှုနိုင်နေမှာတော့သူများစိတ်တွေအများကြီးရပဲသတ္တဝါတွေကိုယ်စိတ်ပဲရှိပြီးတော့ကြည့်ရမှာ အတွင်းစိတ်ဆိုတာကအတွင်းမှာအာရုံပြုပြီးတော့စိတ်ကိုယ်ထဲမှာအစ္ဆဒမှာအာရုံပြုပြီးတော့စိတ်အပြင်စိတ်ဆိုတာကအပြင်ကိုစိတ်ကူးတဲ့စိတ်အဲ့ဒါပဂရိပုဂ္ဂိုလ်တွေကဘယ်နဲ့ထင်လို့ဆိုတော့အတွင်းစိတ်ကူးပြီးအပြင်စိတ်ကူးရောက်သွားလို့ရှိရင်အတွင်းစိတ်ကူးရတာအပြင်ရောက်သွားတယ်ငါပဲတယောက်တည်းပဲထင်နေတယ်အဲပုဂ္ဂိုလ်တွေခေါင်းနဲ့ပင်နဲ့မှမြင်အဲဒီရှုရပြီးစိတ်ကလေးတွေရှိပါတယ်တော့ကြတော့အပြင်က တခြားတစ်ပါးစီရောက်သွားစိတ်ကူကအဲဒီကစိတ်ကပဲဟိုရောက်သွားတယ်လို့ဒီလိုထင်တာကိုဝိပဿနာညာမမြင်သေးဒီလိုထင်တာပဲဝိပဿနာညာလုံးလုံးမရှိတဲ့ပုဂ္ဂိုလ်တော့ပြောကြမရှိဘူးအဲဒီလိုပဲထင်တယ်ယောဂီပုဂ္ဂိုလ်မှာဝိပဿနာညာရင်းတာနေတဲ့ခါကာလသမထနာညာလို့ဆိုရင်လည်းတော်သိတော့ပြီးပါပြီအဲဝိရိယတရားညာသင်္ကန်းညာဆိုရင်ပို့ပြီးတော့ကောင်းတယ်ဒီကြစိတ်ကလေးကအတွင်းစိတ်ရှုမှတ်ပြီးတော့အတွင်းစိတ်ကြောက်သွားအပြင်စိတ်စိတ်ကူအပြင်ဓာရဝစိတ်ကူမိရော ဇာတဝါအာရုံကြီးရောက်သွားအဲ့ဒါအစ်စ်ပဲဇာတဝါရောက်တဲ့စိတ်ကအစ်စ်ပဲအရင်ကစိတ်ရှုပြီးတော့အတွင်းစိတ်ပြန်မှရင်အတွင်းစိတ်ကအတွင်းကကိုယ်ထဲမှာနှလုံးသွင်းတဲ့စိတ်သင်္ညာစိတ်ဒါကတခြားပဲအဲပြင်စိတ်နဲ့အတွင်းစိတ်ဟာဒုက္ခိတနဲ့ပြီးဖြစ်ပြီးပြတ်သွားတော့မမြဲတဲ့တရားအနိစ္စဒုက္ခအနတ္တပဲလို့ကိုယ်ပဲညာနဲ့ပြီးတယ်ဒါယောဂီပုဂ္ဂိုလ်တွေရေချာရှုမှအာရုံတဲ့အခါသင်္ညာတွေ့ရတာအစောလောကနေပြီးသဘောမကျနာတာမှအခုလိုဘုန်းကြီး ဟောလိုက်လို့ရှိရင်တော့ရှုရမှတက်ကသိပုံလေးကရှင်းလာတယ်ဆိုတော့အပြင်းနဲ့အတွင်းနဲ့ပရိပုဂ္ဂိုလ်တွေမှာအတွင်းစိတ်ကူးတာလည်းငါအပြင်စိတ်ကူးတာလည်းငါအတွင်းကစိတ်ကအပြင်ရောက်သွားတယ်လို့အပြင်ကစိတ်ကအတွင်းရောက်လာတယ်လို့လို့ထင်နေတယ်ဒါတော့မဟုတ်ဘူးတဲ့သူကအတိတ်နာပစ္စုပန်လည်းဒီတိုင်းနဲ့ရှိကစဉ်းစားတဲ့စိတ်ကပဲအခုစိတ်ဖြစ်အခုစိတ်ကပဲနောက်စိတ်ကူးတွေဖြစ်သွားမယ်ဒီလိုအောင်းမိတာဒီလိုမဟုတ်ဘူးသူ့ခိုက်တာနေဖြစ်ပြနေတာလေအဲ့ဒါဝိပဿနာယောဂီ <coughs> သင်္ကညာနာရောက်တော့ရှင်းပြီးတော့သိပါတယ်။ဒါပဲပြီးဘူးကလိုပါတယ်။အဲဒီဝိညာဉ်စိတ်အလုံးစုံဉာဏ်ရပိဒါပြီးသွားတယ်။ဩလာရိကသူကျမ်းတဲ့စိတ်၊နုညံ့တဲ့စိတ်၊ဉာဏ်နာကတော့အာဟုသစိတ်ဉာဏ်နာတာပေါ့။အာဟုဆိုရဲမှလည်းလောဘတို့ဒေါသတို့ဆိုတဲ့မာနတို့ဒါတွေဉာဏ်နာပေါ့။အဲဒီထဲမှလည်းလောဘနဲ့ဒေါသကပိုပြီးတော့ဉာဏ်နာ။မောဟကတော့ဒိမ့်မွင့်နေတယ်။ဒါသိမှသင်ကြောက်။အဲဒီဉာဏ်နာနဲ့ <coughs> ကျမ်းလာတဲ့စိတ်ကတခါတည်းဒေါသစိတ်ဆိုးနေတယ်စိတ်ဆိုးရတာနေပြီးတော့အဲစိတ်ဆိုးပြေးသွားတယ်လူချင်းနှစ်တဲ့စိတ်သာတဲ့စိတ်ဝမ်းဝမ်းသာတဲ့စိတ်တွေပါလေဖြစ်လာတချို့ပုဂ္ဂိုလ်စိတ်ဆိုးနေရင်လည်းစိတ်ဆိုးရတာနေဘေးကနေပြီးအဲစိတ်ပြေသွားအောင်ပြောတော့ဘူးရည်ရင်တဲ့စိတ်တွေပါလေဖြစ်လာတာပဲဟိုကဒေါသတွေပျောက်ငြိမ်းသွားပြီတော့အဲဒီခါကာလမှာခေါင်းကစိတ်ဆိုးနေတာလည်းငါပဲအခုရည်ရင်တာလည်းငါပဲဒီလိုချင်းနေဟို ကျမ်းနာတဲ့စိတ်နဲ့ပင်မွေးတဲ့စိတ်အပြောင်းလဲမသိလိုက်ဘူးအဲတရားဟောလို့တရားနှလုံးသွင်းလို့ကုသိုလ်စိတ်တွေဝင်လာတယ်ဆိုတော့အဲဒီလိုဆိုလို့ရှိရင်လည်းနုညပင်မွေးတဲ့စိတ်အကုသိုလ်ကျမ်းနာတဲ့စိတ်ကနေကုသိုလ်ကျမ်းနာကုသိုလ်ပင်မွေးတဲ့စိတ်တွေဖြစ်လာအဲဒါလည်းပဲခုနကလောဘဒေါသဖြစ်နေတာလည်းငါပဲအခုအဲကုသိုလ်စိတ်တွေဖြစ်လာတယ်ငါပဲတော့တယောက်တည်းထင်နေတာသတိပုဂ္ဂိုလ်တွေဒီတိုင်းထင်နေတာပဲဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေအဲ့ဒါ အတွင်းကစိတ်ဖြစ်ဖြစ်အပြင်ကစိတ်ဖြစ်ဖြစ်အတွင်းကစိတ်ဟာအပြင်မရောက်ဘူးဟုတ်အဲကျမ်းနာတဲ့စိတ်ဟာကျမ်းနာတဲ့စိတ်ဟာနုညံ့တဲ့စိတ်မဖြစ်ဘူးတဲ့နုညံ့တဲ့စိတ်ဟာလည်းကျမ်းနာတဲ့စိတ်ဖြစ်ဘူးကျမ်းနာတဲ့စိတ်ဒုက္ခိုက်တာနဲ့သူဖြစ်ဖြစ်သွားတာနုညံ့တဲ့စိတ်လည်းဒုက္ခိုက်တာနဲ့သူဖြစ်ဖြစ်သွားတာအဲဒုက္ခိုက်တာနဲ့သူဖြစ်ဖြစ်နေတဲ့တရားတွေပဲလို့ဥပဒေရောက်ကြဒီလိုသင်ကြားပြီးတော့နိစ္စဒုက္ခအနတ္တဗမေကျသိတော့တာပေါ့အဲဧတာနေတာမမငါငါဥစ္စာမဟုတ်ငါဥစ္စာအနေနဲ့ဒါလိုက်တဲ့တရားမဟုတ်ဘူးနေသွားမယ်တည်း ငါအနေနဲ့မထောင်သွားတဲ့တရားမဟုတ်ဘူးနာမေသောအတ္တငါဤအတ္တမဟုတ်ဘူးအဲဒါကိုယ်ပိုင်ညာနဲ့ရှင်းပြီးတော့သိရတယ်အဲဟိနာပဏိတဒုရတန္တိကနီးအဝေးအဲဒီနီးဝေးလည်းစိတ်ကကိုယ်ထဲရင်ဖြစ်နေတာနီးဝေးယူဝေးရယူယူရဖို့နည်းနည်းခဲပဲဟောဒီဟာဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တွေနဲ့ယူရလွယ်ပါတယ်လို့လား အနီးအာယုံကိုကိုယ်တည်းကအာယုံအာယုံပြုတ်ပြီးတော့ရှုနေတဲ့အခါအနီးဆုံးပေါ့ကိုယ်ရဲ့အနီးပါးကမြင်လာတော့ကြားလာတော့အဲ့ဒါတွေအာယုံပြုတ်တယ်နီးနေတာပဲဒီကနေဟိုးအဝေးကြီးကအာယုံကိုသွားပြီးစိတ်ကူးရောက်သွားတယ်အကျိုးမှာသိစိတ်ကူးရောက်တာညာဖောင်းတဲ့ပိန်နဲ့ထိုင်တဲ့တိတယ်မှရင်းနဲ့တခြားတခြားမြို့ရွာတွေရောက်လို့ခြားခြားနိုင်ငံတွေလည်းရောက်လာတော့စားတဲ့ပေတွေကလာတဲ့နတ်ပြည်တို့ဘာလို့လဲသွားစိတ်ကူးမိတာအဝေးကြီးရောက်သွားတယ်သူကအဲဒီတော့တတိပုဂ္ဂိုလ်ရဲ့နေရာချင်းတော့ ဒီအနိဗ္ဗာန်မှာစဉ်းစားနေတဲ့စိတ်နဲ့ဟိုအဝေးကြီးစဉ်းစားတဲ့စိတ်ကတယောက်တည်းပဲလို့ဒီကစိတ်ကဟိုအာရုံပြုသွားတယ်အဲဟိုအာရုံပြုပြီးအဝေးရောက်သွားတယ်အဝေးကနေပြီးတော့လည်းပြန်ပြီးကိုယ်ထဲနှလုံးသွင်းလို့ရှိရင်ဒီအနိဗ္ဗာန်ရောက်လာတယ်ဒီလိုထင်တာကိုအဲဒီတော့မဟုတ်ဘူးကွာအဲဖြည့်ပြီးပြောက်သွားတာကြီးတဲ့ပဲအနိမာနှလုံးသွင်းနေတဲ့စိတ်အနိရင်ပြောက်အဝေးနှလုံးသွင်းတဲ့ဝေးရင်ပြောက်စိတ်ကူးရဲ့စိတ်ကူးရဲ့စဉ်းစားရဲ့ကြံပြီးရဲ့မြင်တယ်ကြားတယ်စသည်ဖြင့်ရှုရရှုရမှာ အဲသိတဲ့တရားလေးကသိပြီးကြောက်လိုက်နေတာပဲမြင်နေကြတယ်ဆိုရင်မြညာကကြားရမြောက်ကြားရကအဲနာရမြောက်စသည်ဖြင့်ပေါ့လေဒုက္ခိတနဲ့သိပြီးကြောက်လိုက်နေတာကြီးလည်းပဲအဲ့ဒါတွေသိရတော့နေတာမမငါငါဥစ္စာအနေနဲ့ဒီစိတ်တွေကသာယာပြာမဟုတ်ဘူးသိမ့်ပိုက်ထားကြမဟုတ်ဘူးနေသောမသမိငါကောင်အနေနဲ့ငါတတ်တဲ့ငါမြတ်တဲ့ငါစဉ်းစားတတ်တဲ့ငါသိတတ်တယ်လို့ဂုဏ်ယူစရာမမာနဖြစ်စရာမဟုတ်ဘူး

အကိဝေဒနာအကိဝေဒနာအနွယ်ရှိသောသစ္စာပရပိုင်အတ္တရတညဖြင့်မမငါဤသာဝကောတတိပြီးတော့ခုပြောတဲ့အတိုင်းပြီးလို့ရှိရင်ဟိုယောဂီပုဂ္ဂိုလ်တွေဝိပဿနာဉာဏ်ရဲ့ဒီတိုင်းပြီးပါပဲသို့တော့ဒီလောက်တင်တော့မပြည့်စုံနေဘူးအရိယာမဉာဏ်ရောက်မှအဲဒီတော့ဖြစ်ဖြစ်ပြီးရင်ပြီးရင်ယုံနာသင်္ခါရဉာဏ်ရတော့ရောက်တာအဲဒီတော့ဉာဏ်ရရောက်သွားရင်တော့ဒီအတိကမပြည့်ဘူးဒီလိုမဟုတ်ဘဲနဲ့ဝိပဿနာဉာဏ်နဲ့ဘယ်လိုပဲကောင်းကောင်းသင်္ခါရုပ္ပကဉာဏ်ဘယ်လိုပဲကောင်းကောင်းအဲဒီတရားအထုတ်ပြီး တရားထွက်သွားပြီဆိုရင်နားနေတဲ့ခါကျရင်ပြန်ပြီးတော့နေသဒုက္ခအတ္တဆွဲတွေပြန်ဝင်လာနိုင်တယ်အဲအခုဖြစ်ဖြစ်တဲ့ရှင်ရင်းရှင်နဲ့ဖြစ်ဖြစ်တဲ့သင်္ခါရတွေချုံတာနေချုပ်ငိမ့်တဲ့နိဗ္ဗာန်တွေ့သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကအတိမပြောက်တော့ဘူးခါခါသိမ့်သိနေတော့ပဲဟုတ်မလဲစဉ်းစားဆင်ခြင်လိုက်ရင်အဲ့ဒီတိုင်းပဲအဖြစ်အပျက်တွေအိစ္ဆရုပ္ပနာတ္တတွေပြန်ပေါ်လာတယ် ရှုမှတ်ကြည့်လို့ရှိရင်လည်းအေးဆေးစိတ်ကြတဲ့ကြရှုမှတ်ကြည့်ရင်အဖြစ်ဖြစ်တဲ့နိစ္စရိဝအနတ္တတွေဘယ်မှရှိရဘယ်မှနေနေသိနေမသိနိုင်အောင်လို့ဆိုရတဲ့ကိလေသာတွေအနောက်ချက်တွေများသောရင်မတွေ့ရဘူးတဲ့အကြောင်းထူးမရှိရင်မတွေ့ရဘူးဆိုတာမှတ်လို့နိုင်နေတာပဲအဲဒီလိုရှိတယ်ဧတဝရဤမြဖြင့်မလငါဖရာဤသာဝကောတတိသာဝရသည်သာသနာကရော ဆုံးမညွှန်ကြားချက်ကိုလိုက်နာရပြုခြင်းဒီဩဝါဒကတော့အဆုံးမကိုပြုခြင်းဒီဟောဒီဖြစ်အဆုံးမတွေသူသွင်းကလေးလိုက်နာပြီးတော့ကျင့်ပါပြီတဲ့အဲဒီလားနဲ့စပြီးတော့လည်းဒီလားမကျွန်းပေါအောင်ကျင့်ပြီတဲ့သမာဓိပညာတွေလည်းထိုက်တရားတွေဆိုပြီးကျင့်ပြီတဲ့အောက်တစ်ဆုံးဒီလားကတော့ပြန်ပြည့်စုံဒိဏဝိသိကိသောကုမြောက်ပြီးတော့ယုံမှမှုရှိသည်ဝိကတာကထာငတော့ဘုလောဘလောတွေ့တော်မူယုံမှတွေ့တော်မူယုံတွေ့တော်တွေ့တော်ယုံမှမှုကင်းသည်ဟောဒီဖြစ်၏ အဲဒီမြတ်စွာဘုရားတရားတော်နဲ့စပြီးယုံမှားတရားမှမဖြစ်တော့ဘူးတဲ့တရားဟုတ်မှဟုတ်ရသေးလားတရားတော်ဟုတ်မှဟုတ်ရသေးလားမေတ္တရားပုတ္တရားဆိုတကယ်ရှိတာမှဟုတ်ခဲ့သေးလားอืมဒီတရားကျင့်ပြီးတော့ဒီလေသာကင်းကြီးနဲ့ဆက်သောတာပန်တရားအနာဂါနေဆိုတာဟုတ်တာမှဟုတ်မှဟုတ်ခဲ့သေးလားဒီကျင့်ကမှန်မှန်မှန်ရသေးလားစပြီးယုံမှားမှုတွေအဲဒီယုံမှားမှုတွေမရှိတော့ဘူးတဲ့ ဝေရာဝေသာရိဇာပါတော်သတ္ထုသာဝနေမြတ်စွာဘုရားဣသနာတော်နဲ့ဝေသာရိဇာပါတော်ရဲ့ညင်းတော့ရောက်ပြီကိုယ်တိုင်ကတွေ့ရရဲတာပေါ့ဒီတရားတိုင်းမှန်မယ်ဆိုပြီးကြာတွေ့ထားတော့ရဲရင်လည်းဘာမှဟုတ်လေလားမဟုတ်လေလားလို့တွေးနေကြမရှိတော့မတွန့်ဆုပ်ရဲရဲချင်းနေပဲပြောကြရှိရင်လည်းကိုသိတာရဲရဲချင်းပြောနိုင်တယ်ရဲရဲနှလုံးသွင်းနိုင်တယ်အာထုတ်နိုင်တယ် အတ္တရာပစ္စည်းရသူတော်ကလည်းယုံကြည်ရသောအကြောင်းမရှိဘူးဟာသူတော်ကပုံရိပ်ယုံကြည်ခြင်းမဟုတ်ပဲကိုယ်တိုင်ညာဖြင့်ပြီးဟောတိဖြစ်ပြီလို့ဖြစ်ဒါဖြင့်အောက်ထစ်ဆုံးသောတာပန်ဖြစ်တာကိုပြရတယ်သောတာပန်မဂရဒအနာဂံတိုင်အောင်ဟောတယ်သိခပုဂ္ဂိုလ်တွေအကျင့်ပရိပတ်ကိုပြသည်တဏှာကြီးဝဲတော့ကြောသွားတယ်ရတယ်ဟောကြတယ်တော်တော်ကြံသေး တော်ဥမာပါဒီရင်ရအောင်ပါအဲဒါကိုယောဂီပုဂ္ဂိုလ်တွေဒီတိုင်းပြည်စုံအောင်အထောက်ရတာပဲတကယ်အားလုံးဒီတိုင်းနဲ့ပြည်စုံတာပဲဒီမိကုန်းနဲ့မြတ်စွာဘုရားရှိတာတွေကတော့အနာရေးကြီးပါတယ်ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးနဲ့ဟူတီးလာတော့ခန္ဓာ၅ပါးနဲ့ဟောတာရင်းရုပ်စဉ်ယုံနဲ့နာပေါ့ယုံနဲ့နာ အဲယောဂီပုဂ္ဂိုလ်တွေကိုရှုမှတ်နေရတာနဲ့ဆိုမြင်နိုင်ကြတဲ့နာနဲ့စပြီးတဲ့တွေ့ထိတဲ့ကိုယ်ရဲ့ဆန်းနဲ့လှုပ်ရှားတဲ့စိတ်ကူးစဉ်းစားကြပြီးတဲ့ဓာတ်၆ပါးပေါ်တိုင်းပေါ်တိုင်းတရားတွေ6မျိုးပါပဲအဲဒီ6မျိုးသောတရားတွေဒုက္ခိုက်တာနဲ့သူဖြစ်ပြသွားတာကိုတွေ့ရမြင်ရတော့အနေဆမမြဲဘူးဆိုတာသိမမြဲဘူးဆိုတာပြီးတော့အေးမာမာနနဲ့ထောင်သွားကြရမရှိဘူး ဧတံမမလေဧသောဟမသမိဧသောဣတိယအဟံငါရိသမိဖြစ်ဒါငါပဲဂုဏ်ယူစရာတစ်ခုနဲ့အကြောင်းပြုပြီးတော့ကိုယ်ကတတ်တာသိတာတွေဒီတတ်သိတဲ့ပုဂ္ဂိုလ်ဟာငါပဲငါတတ်သိတာပဲဒါကြောင့်မာနရှိတာအလိမ္မာနဲ့ပြည့်စုံတာဒီအလိမ္မာနဲ့ပြည့်စုံတာငါပဲဒီစည်းဥစ္စာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်လည်းပဲဒီစည်းဥစ္စာနဲ့ပြည့်စုံတာငါပဲရုပ်စင်းလှပါတဲ့ပုဂ္ဂိုလ်လည်းလှပါတဲ့ပုဂ္ဂိုလ်ကငါပဲ စသည်ဖြင့်ဒီလိုအဲ့ဒါကိုဧသောဟမှာတယ်ဧသောဤဧသောဤအရာဒီအဟံငါဒီတမိဖြစ်ငါအနေနဲ့မှမနာထောင်သွားတာထောင်လာပြန်ကြည့်ဘူးလေဘာဖြစ်လဲခဏမစဲဖြစ်ပြနေတာတွေ့လို့တဲ့အဲဒါလေးဆိုရမယ်မမြဲဟုသိမြင်လင်မမြဲဟုသိမြင်လင် ငါရကားဟုမထောင်သွားတော့ပြီမမြဲဟုသိမြင်လင်ငါရကားဟုမထောင်သွားတော့ပြီမမြဲဟုသိမြင်လင်ငါရကားဟုမထောင်သွားတော့ပြီ ကြားတိုင်းတော့အားကြောက်ပါဘောတိုင်းဘောတိုင်းရှုမှလည်းဖြစ်ပြနေတာတွေတွေ့ရတော့ဘာမှမကောင်းဘူးလို့ရှိရမရှုလို့ပဲဒီလိုဖြစ်ပြနေတဲ့တရားတွေဘာမှအာကိုစရာမရှိဘူးလူဘဝလူဖြစ်ပြီးတော့ချမ်းသာနေတဲ့မင်းဖြစ်ချမ်းသာတတိတိချမ်းသာဆိုလည်းဒီလိုယုံနာနဲ့ဒီလိုဖြစ်ပြနေတဲ့တရားတွေပဲနာပြည်လောကမန္တသာနာသမီးတွေနာမင်းကြီးတွေချမ်းသာနေတယ်ဆိုလည်းဒီလိုဖြစ်ပြနေတဲ့တရားတွေပဲဘာမှမကောင်းဘူးမကောင်းတဲ့တရားတွေပဲဆိုရွှေမှရဲ့အဖြစ်ပြနေတာနဲ့သဘောကျပြီးတော့သိ အဲဒီတော့ပြီးလို့ရှိရင်ဒါဆင်းရဲမှန်ပြီးတာတဲ့ဆင်းရဲဟုမရှိလို့ဖြစ်ပြပြီးတော့နေလို့ဆင်းရဲမှမသိတာပဲမကောင်းတဲ့တရားတွေမှမသိတို့ကောင်းနေထင်နေတာပဲအဲအခုရှုမှကြည့်တာဖြစ်ပြန်လို့မကောင်းတဲ့တရားတွေကြီးတယ်ပဲလို့ကိုယ်ပိုင်ညာနဲ့ရှင်းပြီးတဲ့အခါဆင်းရဲဟုသိမြင်နေတဲ့ဘာဖြစ်တော့ဆိုတော့ငါဥစ္စာဟုမตายရမသိနိုင်တော့ဒီအမြင်အားဖြင့်ကြားရတာဖြစ်ဖြစ် နာစားပြီးရာကဖြစ်သူတို့စဉ်းစားရာကဖြစ်ရင်နောင်ဘဝတွေလူဖြစ်ဖို့နာဖြစ်ဖို့စသည်တွေအဲ့ဒါတွေအကုန်လုံးဘဝသားတွေငါဥစ္စာအနေနဲ့ပါသိမ့်ပဲချင်းမရှိတော့ဘူးတဲ့ကဆိုရမယ်ဆင်းရဲဟုသိမြင်လင်ငါဥစ္စာဟုအတာယာမသိမ့်တိုက်တော့ပြီဆင်းရဲဟုသိမြင်လင်ငါဥစ္စာဟုအတာယာမသိမ့်တိုက်တော့ပြီ ဟုတ်သည်ဖြင့်လင်ငါဥစ္စာဟုသာရမသိမ့်တိုက်တော့ပြီကျန်ကြတဲ့တော့အကြောင်းပါဘုရားတွေရှူလိုက်ရှူလိုက်ဖြစ်ပြနေတဲ့သဘောကြီးနဲ့တွေ့ရတဲ့သဘောတရားများပဲအသက်ရှင်နေတယ်ကောင်းမဟုတ်ဘူးဆိုတော့ကိုယ်ပိုင်ဉာဏ်နဲ့ရှင်းပြီးတော့အတ္တဆွဲလာမဖြစ်နိုင်တော့ဘူးဒါကြောင့် ဘောတရားများကိုသိမြင်မယ်တဲ့အဲသဘောတရားများသိမြင်ရင်အတ္တဟုယူဆဆွဲလမ်းမှုမရှိတော့ဘူးတဲ့ဆိုရမယ်သဘောတရားများကိုသိမြင်ရင်အတ္တဟုယူဆမယူဆမဆွဲလမ်းတော့ဘူးသဘောတရားများကိုသိမြင်ရင် အတ္တဟုယူဆမစလံတော်ကြီးဘောတရားများဟုသိမြင်လင်အတ္တဟုယူဆမစလံတော်ကြီးဘောတရားများဟုသိမြင်လင်အတ္တဟုယူဆမစလံတော်ကြီးဉာဏ်ကြတဲ့တော့၆ပါးပေါ်တိုင်းပေါ်တိုင်းရှိလို့နိစ္စဒုက္ခနာတ္တကံကံနေနေကြီးသိငါတို့သိခံရင်ကျင့်တာပြည့်စုံတဲ့ခါကာလကြောင့် ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုမြတ်မောတွေ့ပြီးတော့သိရဲ့အဲဒီလိုပြီးသွားရင်ဒီသိဟာမပြတ်တော့ဘူးတဲ့မပြတ်ဆိုအခါခါသိညောညာရောအမြဲထင်တယ်လားဒီလိုတော့မဟုတ်ပါဘူးနှလုံးသွင်းလိုက်လို့ရှိရင်ဒီတိုင်းပဲပြီးပြီတရားပေါ်လာအဲဒီအရိယာမညာဘုံညာမရောက်သေးပဲနဲ့ဆိုရင်တော့ဒီတိုင်းမဟုတ်ဘူးနောက်အဲမပေါ်ဘဲနဲ့လည်းနေတဲ့အဲအိဋ္ဌမထင်မဲနဲ့အိဋ္ဌမြဲတယ်လို့လည်း ထင်ရထင်နိုင်တယ်အာတာအစွဲလမ်းနေလဲပြန်ပြီးတော့ဝင်ရောက်လာနိုင်တယ်သူကအသေးချဘူးအရိယာမညာရောက်သွားရင်တော့အနိစ္စဒုက္ခအနတ္တသိပြာမပြတ်တော့ဘူးတဲ့ပြန်ပြီးစဉ်းစားနေစဉ်းစားနေပေါ်တယ်အဲဒီလိုနေသာဒုက္ခအနတ္တသိပြည့်စုံနေလို့ရှိရင်လားမြတ်စွာဘုရားကြီးတတိဟာဘုရားဆုံးမတော့ကောင်းဝင်ယူစီလိုက်နာပြီးခြင်းတဲ့ပုဂ္ဂိုလ်ပဲ ယုံမခြင်းတဲ့ပုဂ္ဂိုလ်တဲ့သူတို့ကပုံပြီးမယုံမနဲ့ကိုယ်တိုင်ပြီးတော့ရဲချင်းဖြစ်နေတဲ့ပုဂ္ဂိုလ်ပဲငါသာဆရာပြကြားတယ်အဲ့ဒီမှာတရားထုတ်ပြီးတရားပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာလည်းမယုံမှာပဲနဲ့တိုင်းနေတဲ့ခါကာလကြတော့သူတို့ငါတို့သွားလိုက်လာလိုက်စားလိုက်ပေါက်လိုက်နေလိုက်ထိုင်လိုက်နဲ့အဲ့ဒီလိုခါတွေဘယ်နဲ့နေတော့လို့မေးပြရှိသေးတယ်သူကအဲ့ဒါတည်းနောက်တည်းနောက်တည်းကျမှရှင်းရအောင်မယ်ဒါသူတို့တော်တော်လေးများသေးတယ် ဝိပ္ပန္နတာတရားတွေဆို12ပါးရှိတယ်။အဲဒီ12ပါးထဲမှာသောတာပတိမေရောက်ရုံနဲ့အကုန်လုံးကျင်းတာမဟုတ်ဘူးတရားကလည်းမကျင်းတာမဟုတ်ဘူးအနာကလည်းပဲသူကကြံနေတာပဲ။သောတာပန်မှာသောတာပန်တရားကမှာဝိပ္ပန္နတာတရား၈ခုကျင်းတယ်၄ခုကျန်တယ်။အနာကမှာတော့10ခုကျင်း2ခုကျန်တယ်။ညာနာကြမှာအကုန်12ခုလုံးအကုန်လုံးကျင်းတယ်။အဲဒီတော့အစွဲလမ်းနေ။ ဝိပန္နတာတရားကြီးဘယ်လိုကျင်းတယ်ဘယ်လိုဖြစ်တယ်ဆိုတာတွေလည်းပဲကနာပြောမှဖြစ်မှာဒါမို့လို့ရှိရင်တရားထုတ်ပြီးတော့လည်းဒီလိုအဲသူများလိုပဲသွားလိုက်လာလိုက်စားလိုက်တော့လိုက် လုံးလိုက်ကြိုင်လိုက်နေတာတွေကဒီဆွဲလာနေမပြောက်သေးဘူးမဟုတ်လားလို့မေးကြဖြစ်နေတယ်အဲဒါတွေနောက်တစ်ခါမှရှင်းအောင်ရှင်းကုန်သွားအနေရအောင်မှာဟုတ်ပါတော့နိုင်ခွဲပြီးတော့တော့နိုင်ခွဲတော့မတော့နိုင်ခွဲရင်နှစ်နာရီပြည့်မှာ ဘုန်းကြီးကတဏှာကြီးဝဲလောက်ဟောဝဲမှန်းတယ်နောက်ဟောရင်လည်းနောက်လည်းတဏှာကြီးဝဲလောက်ဟောလိုက်ဘုနောက်တော့ပြုစုပွားများအာထုအပ်သောအာနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘုရားဝိသကုသိုလ်ဘုရားဟောရသောကုသိုလ်ဘုရားနာသောကုသိုလ် သရှိသောဒီကောင်းမှုပေါင်း၏ဘုရားကကိုအမိဖတော်မှာစ၍လုံးစုံသောသတ္တဝါပေါင်းတို့အားသေဝပါကုန်၏လုံးစုံသောသတ္တဝါပေါင်းတို့သည်ညရာကြ၍စိတ်နှပြာမှကြပါစေ